သုတ်တံဆိုတာကို အခြေခံပြီးတော့ပြောပါမယ်ဒီသုတ်တံကဘုရားဘာသာဝင် သူတော်စင်တို့ရဲ့နားထဲမှာအလွန်တရာမှကြာဘူးနာဝများတဲ့တရားဒေသနာတစ်ပုဒ်ပေါ့နော်အလွန်တရာမှကြာဘူးနာဝများတဲ့နားရည်ဝါပြီးသားတရားဒေသနာတစ်ပုဒ်ပေါ့ဘလို့ရွယ်ချက်နဲ့ဒီတရားဒေသနာကိုဘုံဘုံတို့ဟောပြလဲဆိုတော့ အခုဓမ္မဒါနအလှူရှင်များဖြစ်ကြတဲ့နော်တက္ကကြီးတို့တက္ကမကြီးတို့ကဩသူတို့နဲ့နီးစပ်တဲ့နော်ဆွေမျိုးတွေတာချင်းတွေမိတ်ဆွေတွေပေါင်းသင်းတွေကိုဟိုဘဝနဲ့ပတ်သက်ပြီးတော့အခြေခံကြကြလောကနဲ့ပတ်သက်ပြီးတော့အမှန်တရားကိုအခြေခံကြကြနော်သိစေခြင်းနဲ့စေတနာနားလည်စေခြင်းနဲ့စေတနာဒါတွေရှိတယ်ပေါ့နော် ဘဝနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်သိမှဘာလုပ်မယ်ဘာမလုပ်ဘူးเนาะလုံးတင်တဲ့အလုပ်မလုံးတင်တဲ့အလုပ်ကိုဆက်လက်ပြီးတော့ပိုင်းခြားဝေဖန်နိုင်မယ်ပြီးတော့လည်းပဲလုံးတင်တဲ့အလုပ်ကိုဆက်ပြီးတော့လုံးနိုင်မယ်ပေါ့ဒါကသူတို့ရဲ့သူတို့နဲ့နှီးဆက်တဲ့ပတ်ဝန်းကျင်ရဲ့ပုံမှာထားတဲ့စေတနာပေါ့နော်အဲ့လိုမျိုးဘဝရဲ့အခြေခံကြတဲ့နော်စဉ်းစားစရာကောင်းတဲ့ သိစရာလည်းအလွန်ကောင်းတဲ့နော်တဘာဝတရားအမှန်တရားတွေနဲ့ပတ်သက်ပြီးတော့သိစေခြင်းနဲ့စေတနာဒါလေးကိုဟိုဘုံဘုံတို့တရားဝဲလုပ်မယ်လို့စလျှောက်တဲ့အစအဲ့ဒါလိုအကြောင်းအရာလေးတွေဟောပေးပါလို့သူတို့တောင်းဆိုထားတာလည်းရှိတယ်ပေါ့နော်ဒါကြောင့်မို့လို့ဘဝဆိုတာဘယ်လိုသဘောရှိတယ်လဲဆိုတဲ့ဘဝရဲ့သဘောတဘာဝလောကဆိုတာဘယ်လိုသဘောရှိတယ်လဲလောကရဲ့သဘောတဘာဝ အဲ့ဒါတွေကိုဒီဒေသနာကိုအခြေခံပြီးတော့ပြောခြင်းပါတယ်အထူးသဖြင့်တော့ဘောကဘလို့သဘောရှိလဲလောကကဘလို့သဘောရှိလဲလို့เนาะအဲ့ဒီမိကုံးကိုအဖြေထုတ်ရမယ်ဆိုရင်ဟိုဘောရဲ့အမှန်တရားကတော့ပြောရရင်ခါသီးပါတယ်ဟုတ်လားအမှန်တရားဆိုတာဘောရဲ့အမှန်တရားလောကရဲ့အမှန်တရားသိရင်သူတော်ကောင်းကြီးတွေကဘလို့တောင်ပြောတော့ သိရင်သိသလောက်ကြောက်စရာကောင်းတယ်လို့တောင်ပြောတယ်နော်အေးအဲ့တော့ရထပါဠမထေရကဘဝရဲ့အမှန်တရားတွေကိုမြတ်စွာဘုရားရဲ့ကျေးဇူးကြောင့်သူသိခဲ့ရတယ်အဲ့ဒါလို့သိတဲ့အတွက်ကြောင့်အလွန်ချမ်းသာကြွယ်ဝတယ်နော်တထေသာဘဝကိုတောင် သူစွန့်လွတ်ပြီးတော့ယဟန်ပြုပြီးတော့နော်တကယ်ကိုပဲစစ်မှန်တဲ့တစ္ဆာတရားငြိမ်းချမ်းမှုအစစ်အမှန်ကိုရအောင် သူရှာခဲ့တယ် အဲ့ဒီမှာသူ့ကိုလူဘုံကနေဆွဲထုတ်ပြီးတော့ယဟန်မောင်ကိုရောက်အောင် ပို့ပေးလိုက်တာဘလို့အတိအပို့ပေးလိုက်တာလေနော်အလွန်ချမ်းသာကြွယ်ဝတဲ့တတိသားဘဝအနေအထားမျိုးကနေသူ့ကိုဘလို့အတိအဆွဲထုတ်သွားတာလေနော်တတိသားဘဝကနေယဟန်ပြုတ်သွားတယ်နော်ဒါတွေကဘယ်သူမှတိုက်တွန်းလို့ရတဲ့အရာတွေမဟုတ်ဘူးနော်သူများတိုက်တွန်းလို့ရတဲ့ကိစ္စတွေမဟုတ်ဘူးကို့အတိနဲ့ ဒါလှုပ်တဲ့နဲ့ငါဒါကိုလှုပ်တော့မယ်လို့ဆုံးဖြတ်ပြီးတော့လှုပ်သွားတာဟုတ်လားအဲ့လိုသူ့ကိုဆုံးဖြတ်နိုင်ခဲ့တဲ့လူသားမန်တွေလှုပ်နိုင်ခဲ့တဲ့လူတွေအလွန်မှตายရကြတဲ့လူပေါင်းလူလောကကြီးကိုနော်ထားခဲ့ပြီးတော့ဒီတထေတာဘဝကိုနော်စွန့်လွတ်ခဲ့ပြီးတော့ဘယ်လိုအတိကသူ့ကိုအဲ့ဒီဘဝတွေကဆွဲထုတ်သွားသလဲဒါလေးကိုအဓိကပြောရင်တာအဲ့ဒါ तू က၄ချက်ပြောသွားတာ သူ့ကိုလူပုံကနေပြီးတော့ဆွဲထုတ်သွားတဲ့အတိအဲ့ဒါမြတ်စွာဘုရားရဲ့ကြီးသူကြောင့်သူသိရတယ်အဲ့ဒီအချက်ကိုသူဘယ်နှမျိုးပြောလို့ဆို၄မျိုးပြောတယ်အဲ့ဒီ၄မျိုးကိုပဲဟိုဘုံတို့သုံးသက်ချက်အဓိကနော်ထားပြီးတော့ဘုံဘုံတို့ပြောမှာပါဒီသုတ်တံကိုကျိန်ဖန်များစွာလည်းပဲဘုံဘုံတို့ဟောဖို့တယ်ရှုတော့အမျိုးမျိုးကနေဟောတယ်နော်သုတ်တံကလည်းပဲသူ့သုတ်တံဇလန်းလေးအတိုင်းသွားမယ်ဆိုရင်လည်းပဲသူက အလွန်မှဟိုကောင်းတဲ့သုတ်တန်တပုတ်ပေါ့နော်ဒါပေမဲ့ဒီကနေ့ညတော့အဲ့ဒီဇလန်းတွေကိုမပြောတော့ဘဲနဲ့သူ့ကိုလူပုံကနေပြီးတော့ဆွဲထုတ်သွားတဲ့လေးနေတဲ့သူ့ရဲ့အတိတနည်းအားဖြင့်လောကရဲ့တဘာဝအမှန်တရားကြီး၄မျိုးအဲ့ဒီ၄မျိုးကို तू သိလို့ तू ရမ်းပြူသွားတာပြောရရင် तू ကအလွန်ချမ်းသာကြွယ်ဝတဲ့တထေတာတယောက်ဟုတ်လား အဲ့ဒီချမ်းသာကြွယ်ဝတဲ့တထေသားကတနေ့တော့မြတ်စွာဘုရားသူတို့ရဲ့ဒေသကိုကြွလာတော့မြတ်စွာဘုရားရဲ့တရားကိုနာပြီးတော့နော်တန်ဝေကရပြီးတော့သူရဟန်းပြုကျင်စိတ်ပေါက်လာတော့သူ့ရဲ့မိဘတွေကို ခွန်တောင်းတယ်အဲ့ဒါမိဘတွေကခွင့်မပြုဘူးခွင့်မပြုတဲ့အခါကျတော့သူအစာငတ်ခံဆန္ဒပြပြီးတော့ရဟန်းဘဝကိုသူရအောင်ယူခဲ့ရတယ်။ဟောသူအဲ့ဒီထဲမှာပြောထားတာလေးက ယဟန်ပြုရရင် ပြုရယဟန်မပြုရရင်သေခြင်းသေပါစေနော်သေခြင်းနဲ့ယဟန်တစ်ခုခုကို သူရပါစေဆိုပြီးတော့အဲ့လောက်ထိသူကလူဘောင်ကနေထွက်ခွာဖို့အတွက်ဆန္ဒကပြင်းထန်တာပေါ့နော်အဲ့ဒါလို့ねနောက်တော့မိဘတွေကသူ့ရဲ့အသက်ကိုအဆုံးရှုံးမခံနိုင်တဲ့အခါကျတော့သူ့ကိုယဟန်ပြုဝင်ပေးတယ်အဲသူယဟန်ဖြစ်သွားပြီလို့ဆိုကြပါစို့အဲ့ဒါနောက်တော့မိဘတွေကသူယဟန်ဘွားရောက်လို့ရှင်သူ့ရဲ့အိမ်ကို နော်ခဏတော့ပြန်လာခဲ့ပါမယ်ဆိုတဲ့ဂရိကိုတောင်းလို့သူယဟန္တာဖြစ်ပြီးတဲ့နောက်မှာမိဘတွေဒီကိုခဏပြန်လာသေးတယ်အဲ့ဒီအကြောင်းအရာတွေကိုဘုံဘုံတို့ပြောတော့ပါဘူးအဲ့ဒီမှာအဓိကပြောချင်တာကအော်သူ့ရဲ့အိမ်မှာ သူ့ရဲ့ဖခင်ကြီးကို တရားတွေဘာတွေဟောပြီးတော့နေ့လည်နေခင်းမှာသူမိကရှိတာဥယျင်ကောတပြမင်းကြီးရဲ့ဥယျင်ကိုသူသွားတာအဲ့ဒီမှာအရေးကောင်းတဲ့သစ်ပင်ကြီးတစ်ပင်အောက်မှာသူထိုင် အဲ့ဒါဘုရင်ကြီးကလည်းစောရရစာတရင်ကကြားပြီးသားရထပါလာအမျိုးကောင်းသားယဟန်တော်နော်ဒီဥယျာဉ်ထဲမှာရှိနေတယ်ဆိုတော့ तू သိတယ်သိတဲ့အခါကျတော့အဲ့ဒါ तू အချံရံနေနဲ့ရောက်လာရောက်လာပြီးတော့ तू ဘာမေးတော့ရောက်ရောက်ချင်းအလဘတန်လဘစကားပြော ပြောပြီးတော့ तू ဟာဒီအရှင်မြတ်ကို ကြည်ပြီးတော့ဘာဘူးလို့ယဟန်ပြူတာလဲဆိုတာကို तू သိကျင်တယ်များသောအားဖြင့် तू သိထားတဲ့ ယဟန်ပြူခြင်းရဲ့အကြောင်းတရားတွေကဟုတ်လားဇရာဗျာတိဘောညာတိပါရိစုံညာလေးတဲ့နော်ဇရာဗျာတိဘောညာတိပါရိစုံညာလေးပျက်စီးခြင်းလေးမျိုးနဲ့တွေ့လို့ယဟန်ပြူကြတာတွေကိုပဲသူတွေ့ရတာများတယ်နော်အရွယ်အိုးလာလို့အသက်ကြီးလာလို့နော်မိခိုရာမရှိလို့ငါအသက်ကြီးပြီနော်ယဟန်ပြူမှပဲဆိုတော့ယဟန်ပြူတဲ့လူရှိတယ် ယောဂါတွေနှိပ်စက်လို့ဆင်းရဲလွန်းလို့ယဟန်ပေါင်အာကိုအာရာတစ်ခုအနေနဲ့ဝင်လာတာလည်းရှိတယ်ဟုတ်လားစီးပွားရေးပျက်စီးလို့စိတ်ပျက်ပြီးတော့စိတ်တက်ကြပြီးတော့ယဟန်ပွားရောက်လာတာလည်းရှိတယ်ဆွေမျိုးတွေပျက်စီးလို့အာကိုရမဲ့လို့နော်ယဟန်ပွားရောက်လာတာလည်းရှိတယ်စရာဗျာတိဘောညာတိပါရိစုံညာလေးတဲ့ဟုတ်လားအခုအရှင်ဘုရားကိုကြည်ရတာ အရွယ်လည်းငယ်ရွယ်သေးတယ်မဲနေတဲ့ဆံမင်းနဲ့ပထမအရွယ်မှာပဲရှိသေးတယ်ဟုတ်လားကျမကြီးကလည်းကောင်းတယ်အဲ့တော့အိုလို့ရဟန်းပြူတာလည်းမဟုတ်ဘူးကျမကြီးပေါက်ပြန်လို့ရဟန်းပြူတာလည်းမဟုတ်ပြီးတော့အိမ်မှာစည်းစိမ်ဥစ္စာကလည်းအလွန်ပြည့်စုံတဲ့တထေသားစီဝါပြက်လို့ရဟန်းပြူတာလည်းမဟုတ်ဘူးဟုတ်လားဆွေတွေမျိုးတွေလည်းအကုန်လုံးပြည့်ပြည့်စုံစုံတောင်းတောင်းတင်းတင်းတိုင်တိုင်ဝိုင်းဝိုင်းရှိတယ်ဆွေမျိုးပြည့်စည်လို့ရဟန်းပြူတာလည်းမဟုတ်ဘူး အဲ့တော့ तू နားမလည်နိုင်ဘူးပေါ့နော်ဒီလိုအစသာရရအဖက်ဖက်ကပြည်စုံနေတဲ့လူငယ်လူရွယ်လေးတယောက်ကဘယ်နှကြောင့်အဲ့ဓာတွေကိုထားခဲ့ပြီးတော့ဒီလို အသွင်ပြင်မျိုးကိုယူပြီးတော့ဒီလိုနေရသလဲဒါတမန်လူတယောက်အနေနဲ့တော့ဒါဘလို့မှနားလည်လို့မရတဲ့အကြောင်းအရာတစ်ခုပေါ့နော်အဲ့ဒါကြောင့် तू ကမေးတာအလေးနဲ့ထားပြီးတော့မေးတာဘလို့စိတ်နဲ့မြန်ဟိုယဟန်ဘောင်ကိုရောက်သွားတာတော့ဒါတွေကိုစွန့်ထားခဲ့တာတော့ အဲ့ဒီမှာသူယဟန်ပြူခြင်းအကြောင်း၄မျိုးပြောတယ်အဲ့ဒီ၄မျိုးဟာကျေပြန့်တဲ့အဓိပ္ပာယ်ရှိတယ်အနှစ်ချုပ်ပြီးတော့ပြောရရင်တော့လူလောကကြီးလူဘဝကြီးရဲ့အမှန်တရားကြီး၄မျိုးပေါ့နော်ဒါကြောင့်သူကတော့ပြောရင်မကုံနိုင်တဲ့အဓိပ္ပာယ်တွေရှိတယ်မပြောရင်းနဲ့တရားရှိမှတော့စိုးရတယ်ဟုတ်လားအင်းအဲ့တော့အဲ့ဒီအကြောင်းအရာ၄မျိုးကိုသူစပြီးတော့ပြောတယ် ဘယ်လိုပြောတော့ဆိုတော့ဥပနေယတိလောကောအတ္တဝတိခောမဟာရာဇတေနဘဂဝတ္တာဇာနာတာပတ္တတာအရဟတာတမ္မာတံဗုဒ္ဓေနမင်းကြီးတဲ့တိတော်မူမြင်တော်မူတဲ့ကိလေသာငြိမ်းအေးတော်မူပြီးဖြစ်တဲ့အလုံးစုံသောတရားတွေကိုတော့သိမြင်ပြီးဖြစ်တဲ့မြတ်စွာဘုရားပထမလောကရဲ့တဘာဝနောက်တရားအချင်းချုပ်၄မျိုးတည်းကပထမလောကရဲ့တဘာဝဓမ္မုတ်ဒေတာ နော်တရားအကျဉ်းကိုမြတ်စွာဘုရားဟောတယ်ဘလို့ဟောတော့ဥပနေယတိလောကောအတုဟောတဲ့နော်ဥပနေယတိဆိုတာကဘာပြောတာလဲဆိုတော့ကပ်ပြီးတော့ဆောင်းသွားတာသွားနေရတဲ့သဘောကားပေါ်လူတွေတင်ပြီးတော့ကာကြီးမောင်းသွားတော့အဲ့ဒီကာကြီးသွားရကိုအဲ့ဒီလူတွေကလိုက်သွားကားကဘာလို့တော့သူတို့ကိုဆောင်းသွားတာဟုတ်လား ကပ်ပြီးတော့ဆောင်းတာဥပနေယတိဆိုတာခေါ်ဆောင်ခံရတယ်ဆိုတဲ့အဓိပ္ပာယ်လည်းရတယ်မောင်းနှင်ခံရတယ်ဆိုတဲ့အဓိပ္ပာယ်လည်းရတယ်နော်လောကရဲ့တဘာဝဟာအမြဲတမ်းမောင်းနှင်ခံနေရတယ်အမြဲတမ်းခေါ်ဆောင်သွားတာကိုခံနေရတယ်ဘယ်ကိုခေါ်ဆောင်သွားတာကိုခံရလဲဆိုတော့တေဆုံးခြင်းစီကိုခေါ်ဆောင်သွားတာကိုခံရတယ်နော်တရွေ့ရွေ့နဲ့ပျက်စီးခြင်းစီကိုဥတီပြီးတော့သွားနေရတယ်ရက်လို့မရဘူးအဲ့ဒါဥပနေယတိလို့ပြောတာ နော်အတုဝဆိုတာကတော့ခိုင်မာတဲ့သဘောမြဲတဲ့သဘောတည်တဲ့သဘောကြာတဲ့သဘောမရှိတာကိုပြောတာတဲ့ခိုင်မြဲတာမရှိဘူးခဏလေးပြက်သွားမယ်ပေါ့နော်တီးနေတာမရှိဘူးအမြဲတမ်းပြောင်းလဲနေတယ်ဟုတ်လားအကြာကြီးသဘောတွေမရှိဘူးတဲ့ကြာတဲ့သဘောမရှိဘူးဆိုခဏတိုင်းခဏတိုင်းသွားတာပေါ့နော်ခုနကတော့နော်လိုင်းကအဆင်မပြေဘူးဆိုတော့အခုအဲ့ဒါ မရှိတော့ဘူးเนาะအခုတော့အဆင်ပြေနေတယ်ပေါ့ဟုတ်လားပါလေအကုန်လုံးကခန္ဓာတိုင်းခန္ဓာတိုင်းပြောင်းလဲနေတဲ့သဘောပေါ့ဟုတ်လားအဲ့တော့မြတ်စွာဘုရားကပထမဓမ္မုဒေသကိုညွှန်ပြတယ်တဲ့အဲ့ဒါဘာလို့ဆိုတော့လောကဟာအမြဲတမ်းဆောင်ယူခံနေရတယ်တွန်းပို့ခံနေရတယ်ဟုတ်လားခေါ်သွားတာကိုခံနေရတယ်တည်မြဲတဲ့သဘောမရှိဘူးတဲ့အဲ့ဒါကိုမြင်လို့အဲ့ဒါကို तू သိလို့ သူပြောတဲ့စကားလုံးလေးအတိအကျကနော်ယမဟံညက်တဝါစဒိဋ္ဌဝါတုတ်တဝါစဒီအမှန်တရားကြီးကိုသူ့စိတ်ကသိလို့သိုံနေမကဘူးတဲ့မျက်စိနဲ့လည်းမြင်နေရတယ်မြင်ရတယ်နားနဲ့လည်းကြားရတယ်လောကဟာအမြဲတမ်းနော်ရွေလျားနေတာသွားနေတာရက်နေတာမဟုတ်ဘူးနော်သေခြင်းစီကိုဥတည်ပြီးတော့တတ္တဝါတွေကသွားနေကြရတာရက်နေတာမဟုတ်ဘူးဆိုတာကို तू မြင်ရတယ်တဲ့သိုံနေမကဘူး ညက်တဝါစဒိတ်တဝါတုတ်တဝါစမြင်လဲမြင်ရတယ်ကြားလဲကြားရတယ်ဘယ်မှာတော့ဘယ်သူတော့သေသွားပြီကြားရတာတွေမရှိဘူးလားရှိရနော်ကိုကိုတိုင်းလည်းပဲတော့လူတွေသေလို့တင်းချိုင်းလိုက်ပို့ဘူးတာလည်းမရှိဘူးလားမြင်နေရတာပဲလေလားလောကရဲ့အမှန်တရားကြီးပဲဟုတ်လားအဲ့ဒါကိုသူကိုယ်တိုင်နော်ညံနဲ့လည်းသိတယ်မျက်စိနဲ့လည်းမြင်ရတယ်နားနဲ့လည်းကြားရတယ်အဲ့ဒါကြောင့်မို့လို့နော်လူပေါင်လူလောကကိုစွန့်ပြီးတော့သူရဟန်းပြုခဲ့တာတဲ့ဆိုလိုတာက အဲ့ဒီမကောင်းတဲ့သဘာဝကြီးကနေလွတ်မြောက်အောင်ငါလုပ်မယ်နော်ဒီယုတ်ဒီနံဒီသဘာဝဒီဘဝဒီလောကဒီပြောင်းလဲနေတဲ့အနေအထားကိုကြည့်မယ်ဆိုလို့ရှိရင် ကောင်းတဲ့သဘောမဟုတ်ဘူးဆိုတာသိကြတယ်ပေါ့မကောင်းတဲ့သဘောဆိုလို့ရှိရင်ဒါကိုချုပ်ငြိမ်းအောင်လုပ်မယ်ဒါကနေလွတ်မြောက်အောင်လုပ်မယ်ဆိုတာဉာဏ်ရှိတဲ့လူတိုင်းအဖြေထုတ်တဲ့အမှန်တရားတစ်ခုပေါ့နော်အခုဘုံဘုံတို့လူသားတွေကဘဝအိုရတယ်နားရတယ်သေရတယ် ဒါကြီးကိုသိပါလဲကနေဒီဟာကိုပြဿနာတစ်ခုလို့မမြင်ကြဘူးပေါ့နော်ဟုတ်တာပေါ့အိုချင်းကြအိုပေါ့နာချင်းကြနာပေါ့သေချင်းကြသေပေါ့ဒီအိုချင်းနာချင်းသေချင်းကနေငါလွတ်အောင်လုပ်မယ်ဆိုတဲ့စိတ်မရှိဘူးပေါ့နော်တော့လူဖြစ်မှာတော့အိုရမှာပဲနားမှာပဲသေရမှာပဲဒါဆန်းသလားတော့ तू ကအိုရာနာရာသေတာကိုကြောက်ကိုမကြောက်ဘူးဆိုတဲ့အဓိပ္ပာယ်မျိုးပေါ့ဟုတ်လားအဲ့တော့ဒီအမှန်တရားလေးကိုဘုန်းဘုန်းတို့ကဘယ်လိုလေးသုံးသပ်ပြီးတော့ပြရင်တော့ဆိုတော့ကိုယ့်ရဲ့လက်တွေ့ဉာဏ်နဲ့ ဒီဥစ္စာကိုဘုံဘုံတို့မြင်ရမယ်ပေါ့နော်မြတ်စွာဘုရားလည်းဒါကိုမြင်အောင်ဤမျိုးစုံနဲ့ဟောခဲ့တယ်ဘဝရဲ့ဒါအခြေခံအကြဆုံးပထမ အမှန်တရားကြီးပဲအစဉ်ပြေပြေမပြေပြေဘလို့အနေထားမျိုးမှာတီးနေတာမရှိဘူးနော်ဘလောက်ထိမြတ်စွာဘုရားဟောတော့တတ္တဝါတွေအခြေအနေဟာဂောဝိစုပမာတယ်နော်တတ်ရာကိုဆွဲခံရတဲ့နွားတကောင်နဲ့အတူတူပဲတဲ့နော် နွားတက်မဲ့လူကဒီနွားကိုဝဲပြီးတော့သွားတယ်ဆွဲသွားတယ်ဒါတက်ဖို့ဆွဲသွားတာပဲလေအဲ့တော့အဲ့ဒီနွားရဲ့ခြေလန်းတိုင်းခြေလန်းတိုင်းဟာအသက်ခံရဖို့နဲ့နီးတယ်တချို့နွားတွေကလည်းတိတယ်တချို့နွားတွေလည်းမတိဘူးမတိတော့လည်းမတိသလိုလိုက်သွားတာပေါ့တိတော့လည်းပဲရုံရင်ကန်ရင်နဲ့လိုက်သွားတာဒါပေမဲ့သူတို့ညှင်းဆန်ခွင့်ရှိသလားမရှိဘူးအဲ့တော့ဘုံကဒီဟာလေးကိုကြည်ရင်းနဲ့စိတ်ထဲမှာပါစဉ်းစားမိလဲဆိုတော့မြတ်စွာဘုရားအသက်ခံရအသက်ခံရမယ့်နေရာကိုဆွဲခံရတဲ့နွားတကောင်နဲ့ဥမာပေးတယ်ဆိုတော့ ဥမာတော့တော်တော်ကိုကောင်းတာပဲလို့အဲ့တော့ဒါကိုကိုကိုစဉ်းစားတာပေါ့နော်လူတိုင်းလူတိုင်းဟာတကယ်တမ်းက အသက်ခံရမယ့်နေရာတွေကိုအစွဲခံနေရတာပဲဟုတ်တယ်မဟုတ်လားဒါပေမဲ့ကိုကိုကိုဘယ်အချိန်မှာအသက်ခံရမယ်ဆိုတာတောင်မှသိခွင့်ရှိတာမဟုတ်ဘူးနေရင်လည်းနေနိုင်တယ်ဝေးရင်လည်းဝေးနိုင်တယ်သေချာတာကတော့သေခြင်းစီကိုဘုံဘုံတို့ကပွားနေတာဒါပေမဲ့အဲ့ဒါကိုဘာလို့မကြောက်တလဲအဲ့ဒါကိုထဲထဲဝင်ဝင်မမြင်လို့မကြောက်တာပဲတကယ်တမ်းက ဆိုရပါစို့လူဆိုးတွေတခိုးတွေဓမြတွေကတွေ့လို့ဒါမှမဟုတ်ကိုယ်မုန်းတဲ့လူကကိုယ်ရန်သူကဟုတ်လားကိုယ်မျက်စိပိတ်ပြီးတော့မင်းကငါတတ်တော့မယ်လားဒီနာတော့မတတ်ဘူးဟိုနာခေါ်ပြီးတော့တတ်မယ်ဆိုပြီးတော့ကိုယ်တတ်ရခေါ်သွားတယ်ဆိုရင်အဲ့ဒီအချိန်မှာအဲ့ဒီလူရဲ့စိတ်ကဘယ်လိုနေမလို့အလွန်ထိတ်လန့်တုန်လှုပ်လိုက်မယ်နော်ဘမုံတို့ငယ်ငယ်တုန်းကကြားဘူးတာပဲလေအမေတို့ပြောရတာဟုတ်လားသူတို့ကတော့ခစ်ပြက်တယ်တုံးတာပေါ့နောက်ဒုတိယဘာစစ်ဖြစ်ဟုတ်လားအဲ့ဒါပြီးတဲ့အခါကျတော့ဒီမှာ မငြိမ်းမချမ်းတဲ့နေကြရတဲ့ခါမှာဒီလိုပဲတယောက်တယောက်ခေါ်ပြီးတော့တချို့ဆိုတတ်ပလိုက်ကြတာဟုတ်လားအဲ့လိုကိုယ့်ကိုလူတယောက်ကတတ်မလို့ခေါ်သွားတယ်ဆိုလို့ရှိရင်ဘယ်လိုခံစားရမလဲအလွန်ထိတ်လန့်တုန်လှုပ်လိုက်မယ်ပေါ့တကယ်တမ်းကအဲ့ဒီအဖြစ်အဲ့ဒီအခြေအနေကိုဘုံဘုံတို့စဉ်းစားကြည့်တင်တယ်အခုလည်းပဲအရန်ကြီးထူလာတယ်လို့တော့မဟုတ်ဘူးပေါ့နော်တတ်မလို့ခေါ်ခန်းနေရတာပဲသွားနေတာပဲဘုံဘုံတို့ရက်နေတာမဟုတ်ဘူးတော့တေချင်းစီကိုဘုံဘုံတို့ကမလုပ်နေတော့သွားနေတာရက်နေတာမဟုတ်ဘူး အဲ့ဒီအမှန်တရားကြီးကိုဘာလို့ဖို့လို့တော့မြင်ဖို့လို့တယ်နော်ရက်လို့မရဘူးတဲ့ရက်လို့မရဘူးဆိုတာလည်းမြတ်စွာဘုရားပုံပေါ်အောင်နော်နရီပပတိယူပမန်နော်သမုဒ္ဒရာစီကိုဥတည်ပြီးတော့စီးဆင်းနေတဲ့မြစ်တစင်းလို့နော်ဘဝအသေးရာကိုသွားနေတယ်ပျက်စီးရာကိုသွားနေတယ်အခြေအနေစိုးတွေကိုဥတည်ပြီးတော့ရွေ့ရှားနေတဲ့ခရီးစဉ်ကဘာလဲရက်လို့မရဘူးတဲ့ဟိုဘက်မှာအေယာဝတီမြေကြီးစီးနေတယ်ဘဲချင်းရက်တယ်လို့ရှိလဲ မရှိဘူးနော်အချိန်တိုင်းသကောင်ထကြည့်လဲ तू ကတော့စီးနေတာပဲအဲ့လိုပဲကို့ဘဝလည်းပဲဘယ်အချိန်မှကြည့်လိုက်ကြည့်လိုက်ဘာလို့နေတော့သွားနေတယ်အဲ့ဒါကိုသာ အမှန်ကန်မြင်ဘုံဘုံတို့ဟာအော်ဘဝမကောင်းပါလားဆိုတာကိုသိနိုင်ကောင်းနေပေါ့ဟုတ်လားအချိန်တိုင်းသွားနေတာဒါပေမဲ့ဘုံဘုံတို့ကတော့ရက်တီနေတယ်လို့ပဲထင်တာဘဝမှာရက်တီနေတယ်လို့ပဲထင်နေတာနော်ကိုကိုရောသူများရောကိုဘေးရလူတွေရောအကုန်လုံးကိုဘယ်လိုထင်နေတော့ရက်တီနေတယ်လို့ပဲထင်နေတာ မနေ့တုန်းကအတိုင်းပဲဒီတိုင်းလေးပဲတီးနေတယ်လို့အထင်မရှိဘူးလားရှိတယ်အမှန်ဒီတိုင်းဟုတ်သလားမဟုတ်ဘူးနော်အဲ့ဒီဥစ္စာကိုဟိုနားလည်အောင်ဘယ်လိုပြောမလဲဆိုတော့ကိုကကိုအေးဆေးဆေးစဉ်းစားဖို့ပဲလိုတယ်ဒီအမှန်တရားကြီးကိုမစဉ်းစားလို့ဘုံဘုံတို့ကမသိကြတာအိုးဟုတ်လားဒါကြောင့်မို့လို့ပထမအမှန်တရားကိုအခြေခံကြကြနားလည်ရမယ်နော်ဘယ်တရားမှလွန်ငင်းချမ်းသာခွင့်မရှိဘူးဘဝရဲ့သဘောလောကရဲ့သဘောဟာဒီတိုင်းပဲ ပျက်စီးခြင်းတွေကိုရှေ့ရှုပြီးတော့သွားနေရတယ်ဘယ်ချိန်ပျက်စီးမလဲဆိုတာတောင်သိခွင့်မရှိဘူးဟုတ်လားဒါပထမ तू ပြောတဲ့ तू သိတဲ့အမှန်တရားပေါ့နော်သူ့ကိုလူဘုံကနေပြီးတော့ဆွဲထုတ်သွားလောက်အောင်ထိနော်ခိုင်ခိုင်မာမာ तू မြင်လိုက်တဲ့အမြင်တစ်ခုပေါ့ပို့ပြီးတော့လေးလေးနက်နက်ပြောရလို့ရှိရင်ဒီဆိုးတဲ့အခြေအနေတွေကနေငါလွတ်အောင်လုပ်မယ်ဆိုတဲ့စိတ်နဲ့ရဟန်းပြုသွားတာ။တော့ရဟန်းပြုရင်တော့လူဘဝတဲ့တော့ပို့ပြီးတော့ तू က ဒီမြင့်မြတ်တဲ့အလုပ်ကိုလုပ်ဖို့အခွင့်အလမ်းကတော့တာတာသေးကြပဲလေဒါကြောင့်မလို့ဒီဘဝကိုသူရွေးသွားတာပေါ့နော်ဒါပထမမှန်တရားပေါ့နော်နောက်ပြောချင်တာလေးတွေကများနေလို့ခတ်သက်သွက်လေးသွားရအောင်ဟုတ်လားဒုတိယသူသိတဲ့အသည့်သူသူသိတာလားဆိုတော့မဟုတ်ဘူးနော်ဇာနာတာပတ္တတာဘဂဝတာဇာနာတာပတ္တတာအရဟတောတမ္မာတမ္ဗုဒ္ဓေနနောက်ဒုတိယဓမ္မုဒေသောဥဒိဋ္ဌောမြတ်စွာဘုရားညွှန်ပြတယ်လို့ပြောတယ်မြတ်စွာဘုရားပြောလို့သိရတာမြတ်စွာဘုရားကျေးဇူးရှင်ပေါ့ဟုတ်လားအဲ့တော့ဒုတိယအမှန်တရားကိုသူဘာပြောတော့ အတာနောလောကောအနဘိတ်တော်တဲ့အဲတကလုံးလေးတွေကိုတလုံးချင်းဘုံဘုံကရှင်းပြခြင်းတယ်ဟုတ်လားစောတော့လည်းမမေ့နဲ့နော်ဥပနေယတိလောကောအတုရောမမေ့နဲ့နော်ကပ်ပြီးတော့ဆောင်းခန်းနေရတယ်မောင်းနှင်ခံနေရတယ်ဆွဲသွားတာကိုခံနေရတယ်ခေါ်သွားတာကိုခံနေရတယ်ညင်ွယ်မရှိအခုအားလေးကိုလည်းတလုံးချင်းနားလည်သေးခြင်းအတာနောလောကောအနဘိတ်တော်တဲ့နော်အတာနာဆိုတာတာနာဆိုတာ तू က စောင့်ရှောက်တဲ့သူကိုယ့်ရဲ့အာကိုရာဟုတ်လားအဆိုတာမရှိဘူးပေါ့တော့တတ္တဝါတွေကိုစောင့်ရှောက်မဲ့လူမရှိဘူးတတ္တဝါတွေတကယ်အာကိုရမဲ့လူမရှိ ဟုတ်လားအနဘိတ္တဆိုတာကသူကနအဘိတ္တနော်အနဘိနအဘိတ္တအဲကယ်မဲ့လူကုညီမဲ့လူတက်တာရာရစေမဲ့လူမရှိဘူးတဲ့ခုနတုန်းကအမှန်တရားနဲ့သူကတွဲပြီးတော့မှတ်မှရဟုတ်လား ဒီဘဝကြီးကဒီလိုရုပ်ပျက်ခြင်းမြက်နော်ပျက်စီးရင်းနဲ့ပျက်စီးခြင်းစီကိုရှေ့ရှုပြီးတော့သွားနေတဲ့အခြေအနေကြီးပေါ့နော်အဲ့ဒါကိုဘယ်သူမှမတားဆီးနိုင်ဘူးအဲ့လိုမဖြစ်အောင်ဘယ်သူမှမကွာကွယ်နိုင်ဘူးမဆောင်ရှောက်နိုင်ဘူးအဲ့လိုဖြစ်လာပြီဆိုရင်ဘုံဘုံတို့ကစိတ်တွေလည်းဆင်းရဲတယ်အဲ့ဒီလိုလည်းမဖြစ်ချင်ဘူးပေါ့နော်ဒါပေမဲ့မဖြစ်ချင်လို့အဲ့ဒါကိုမဖြစ်အောင်ဘယ်သူကလုပ်ပေးနိုင်လဲဆိုတော့ဘယ်သူမှလုပ်မပေးနိုင်ဘူးကိုဘေးကလူတွေကလည်းအဲ့လိုဖြစ်နေတဲ့လူတွေကြီးပဲဟုတ်တယ်မဟုတ်လားဒါကြောင့်လောကကြီးက ကူညီမဲ့လူစောင့်ရှောက်မဲ့လူမရှိဘူးတဲ့အားကိုးရာမရှိဘူးတဲ့အော်ဒီဟာလေးက तू ကနည်းနည်းလေးလေးလေးနက်နက် तू ကစဉ်းစားဖို့လိုတယ်တကယ်ဒုက္ခကြီးနဲ့တွေ့လာတဲ့ချိန်မှာအားကိုးရာမရှိဘူးလို့ပြောတာလူတွေကအပေါ်ယံအားကိုးရာတွေနဲ့ရောရှက်ပြီးတော့တွေးမှဆိုးလို့ဟုတ်လားတော့ဘဝရဲ့ဒီပျက်စီးနေတဲ့အနေအထားအဲ့ဒီအနေအထားကိုမပျက်စီးအောင်ဘယ်သူမှမတတ်နိုင်ဘူးဘယ်သဘာဝတရားမှ မကာကွယ်နိုင်ဘူးဆိုလိုတာကနီးမရှိဘူးပေါ့နော်ဒီအမှန်တရားကိုဘုန်းဘုန်းတို့ကခန်းကိုခံရမယ်ဘာမှလုပ်လို့မရဘူးခန္ဓာကိုယ်ကြီးရလာတဲ့ယောဂဖြစ်တယ်ခံရမှာပဲတော့စိကုတာကုတာပဲနော်ဟုတ်လားတပြေးနဲ့အိုးလာတယ်ဒါကိုဘုန်းဘုန်းတို့လက်မခံလို့မရဘူးမကျေနပ်ရင်မကျေနပ်လို့ပူရတဲ့အပူပဲအဖတ်တယ်ဟုတ်တယ်မဟုတ်လားနောက်ဆုံးပျက်စီးတယ်သေတယ်ဘာလို့တော့ခံရမှာပဲဘယ်သူတတ်နိုင်တော့ဘယ်သူမှမတတ်နိုင်ဘူး ကိုဘေးကကိုရှောက်ပြီးတော့ကြည်နေတဲ့လူတွေသူလည်းကိုနဲ့ဘဝတူပဲဘာမှမတတ်နိုင်ဟုတ်လားတလောကအလုံးဟာဘာဖြစ်နေတုံးဆိုတော့စောင်းရှောင်းမဲ့လူမရှိဘူးအားကိုးရမဲ့လူမရှိဘူးကူညီမဲ့လူမရှိဘူးဖေးမမဲ့လူမရှိဘူးကိုဖြစ်ရင်ကိုခံအကုန်လုံးကဖြစ်မဲ့လူတွေကြီးပဲပေါ့နော်အဲ့ဒါဒုတိယအမှန်တရားပဲဟုတ်လားအဲ့လိုဆိုလို့ရှိရင်ဘုံဘုံတို့ကဒီအမှန်တရားကိုသိတဲ့အခါဘလို့အကျိုးရှိတုံးဆိုတော့အားကိုးရာအနေနဲ့ တကယ်စိတ်ကိုချမ်းသာရရသည်မဲ့ရာကိုဘုံဘုံတို့ကဘလို့ရှာမလို့ဟုတ်လားဒီအမှန်တရားကြီးကိုသိတဲ့အသိဉာဏ်ကပဲကိုယ်စိတ်ကိုအဲ့ဒီအမှန်တရားကြီးနဲ့တွေ့လာတဲ့အချိန်မှာတက်တာရရစီမဲ့ချမ်းသာရစီမဲ့အရာပဲ။အော်ကတ်နေရနော်။ဟုတ်လား။ဘဝပျက်စီးနေတယ်။မပျက်စီးအောင်ကျွန်မလုပ်လို့မရဘူး။ပျက်စီးပြီဆိုဒုက္ခရောက်ကြပြီပေါ့နော်။အဲ့လိုဆိုရင်ပျက်စီးတဲ့အချိန်မှာဒုက္ခမရအောင်ဘုန်းဘုန်းတို့ဘယ်လိုလုပ်မလို့ဆိုတော့အဲ့ဒီပျက်စီးမှုကိုပဲပိုင်နိုင်အောင်ကျွမ်းကျင်အောင် ထဲထဲဝင်ဝင်သိအောင်တကယ်လက်ခံနိုင်အောင်သိအောင်လုပ်ရမယ်အဲ့ဒီအသေးအပညာပဲအဲ့ဒီပညာကသာလျှင်ဖုံဖုံတို့ကိုတတ်တာရစေလိမ့်ချမ်းသာမှုဖြစ်စေလိမ့်မယ်ဒါကြောင့်မြတ်စွာဘုရားတော့ညာတော့အထောဒုက္ခဘောဟောဘဝရဲ့အမှန်တရားကိုတကယ်ပိုင်ပိုင်နိုင်နိုင်သိရင်အဲ့ဒီအတိကအဲ့ဒီတတ္တဝါကိုချမ်းသာစေလိမ့်မယ်လို့အတိလင်းဟောတယ်စဉ်းစားနော်ဒါကြောင့်မို့လို့ဘဝကိုမပြည့်စည်အောင်လုပ်လို့မရဘူး ဘဝရဲ့ပျက်စီးခြင်းကို နားလည်အောင် လုပ်ပြီးတော့အဲ့ဒီနားလည်မှုနဲ့ပဲဘုံဘုံတို့ချမ်းသာမှုကိုရှားရမှာဘဝမပြည့်အောင်လုပ်လို့မရဘူးဒါမဲ့လူတွေကတခုခုဖြစ်တယ်ဆိုလို့ရှိရင်ဘလို့ပဲကြိုးစားကြတာအဲ့ဒါမဖြစ်အောင်ပဲလုပ်ကြတာပေါ့နော်မပျက်စီးအောင်လုပ်တယ်ကြာကြာတီအောင်လုပ်တယ်မလုပ်ရဘူးလို့မဆိုလို့အဲ့ဒါအောင်မြင်နိုင်တဲ့ကိစ္စမဟုတ်ဘူးတကယ်တမ်းလုပ်ရမယ့်အလုပ်ကဘာတော့အဲ့ဒါကိုနားလည်အောင်လုပ်ရမှာသဘောပေါက်ရလားဘုံပြောတာဟုတ်နော်ပညာသေးတာလင်အားကိုးရပါတော့နော် အဲ့ဒါဘာလဲပညာဆိုတော့အဲ့ဒါကိုသိတဲ့အသိပေါ့ဟုတ်လားဒီနှစ်ခုကတွဲနေတယ်နော်ပထမအမှန်တရားနဲ့ဒုတိယအမှန်တရားတွဲနေတယ်ဟုတ်လားလောကပျက်စီးနေတယ်လောကရဲ့သဘောဘဝရဲ့သဘောကိုနော်အယိုးရှင်းဆုံးအတိပ္ပယ်ဖွင့်ပါဆိုရင်ဘဝဆိုတာပျက်စီးခြင်းနဲ့ပျက်စီးခြင်းတွေကိုသွားနေတဲ့သဘောပဲအဲ့ဒါသောသောအမှန်တရားအဲ့ဒါကိုပြောတာဘလို့သွားနေတာတော့ပျက်စီးခြင်းနဲ့ပျက်စီးခြင်းတွေကိုသွားတာနော်ပျက်စီးခြင်းနဲ့ဆိုတာအနိစ္စကိုရည်ညွှန်းတာခုနတုန်းကအခြေအနေလေးတွေအခုမရှိတော့ဘူး အခုအချိန်နေလဲခဏနေရင်မရှိတော့ဘူးနော်နေ့လယ်တုန်းကဟာညနေကျတော့မရှိတော့ဘူးညနေတုန်းကဟာညကျတော့မရှိတော့ဘူးဒီလိုပဲဘုံဘုံတို့ထားခဲ့ထားခဲ့ရတာပေါ့နော်ဒါပျက်စီးရင်းနဲ့ပြီးတော့ဘယ်ကိုသွားတယ်ပျက်စီးခြင်းစီကိုသွားတယ်ပျက်စီးခြင်းဆိုတာကမရဏကိုရည်ညွှန်းတာလုံးဝကိုမလှုပ်နိုင်မရှာနိုင်တော့ဘဲနဲ့ခန္ဓာကိုယ်ကြီးအပြက်ကြီးပြက်သွားတယ်နော်မျက်တောင်လေးတောင်မခတ်နိုင်တော့တဲ့အနေအထားရောက်သွားတယ်ဟုတ်လားပျက်စီးကြီးပျက်စီးတာပျက်စီးသွားပြီလဲဆိုရော ရုပ်ခန္ဓာကိုယ်ကြီးကအကြီးကြီးဖောက်ပြန်နော်အနံ့တောင်မခံနိုင်တော့အကုန်လုံးပျက်စီးသွားတယ်ဟုတ်လားအဲ့တော့ဘဝရဲ့အမှန်တရားဒါပဲဘယ်လို့မှညင်းလို့မရဘူးနော်ပျက်စီးရင်းနဲ့ပျက်စီးခြင်းတွေကိုသွားတယ်ဒါပထမအမှန်တရားဟုတ်လားအဲ့ဒါကိုဒုတိယအမှန်တရားဘာပြောတော့အဲ့ဒီဆိုးရတဲ့အခြေအနေကြီးကိုဘယ်သူမှကာကွယ်မပေးနိုင်ဘူးစောင့်ရှောက်မပေးနိုင်ဘူးဒါပြောတာဂျိတ်ဆက်ကလေးတွေရှိတယ်သူတို့အဲ့ဒီတရားအမှန်တရားနှစ်ခုอ่ะဟုတ်လားအဲ့လိုဆိုရင်ဘုံဘုံတော့အဲ့လိုကြုံလာတဲ့အခါမှာ နော်ငြိမ်ငြိမ်ချမ်းချမ်းတည်တည်ငြိမ်ငြိမ်ရှိအောင်ဘယ်လိုလုပ်မလို့ဆိုတော့အဲ့ဒီအမှန်တရားကိုပဲသိအောင်ကြိုးစားရမှာဟုတ်လားအမှန်တရားနှစ်ချက်ရှိသွားပြီနော်တာဝမာစီဆိုရရဘယ်လိုရေးတော့အိုနာသေးတို့မောင်းနှင်ဖို့လူတို့မမြဲပါတကားစောင်းလျှောက်သူမဲ့ကိုးရမဲ့အားနှဲ့လှကြည်တကားအဲ့လိုလေးရေးတယ်ဟုတ်လားကိုဘဝအမြဲတမ်းပျက်စီးခြင်းတွေကိုမောင်းနှင်ခံနေရတယ်ပျက်စီးခြင်းတွေကိုတရွတ်တရွတ်ပါအောင်ဆွဲသွားတာကိုခံနေရတယ် တားဆီးခွင့်လည်းမရှိဘူးတားဆီးလို့လည်းမရဟုတ်လားအဲ့ဒီအခြေအနေဆိုကြီးကိုဘယ်ရာကမှကာကွယ်မပေးနိုင်ဘူးစောင့်ရှောက်မပေးနိုင်ဘူးဘုံဘုံတို့အကောင်းဆုံးလုပ်ရမယ့်အရာကအဲ့ဒီအမှန်တရားကိုနားလည်အောင် လုပ်ဖို့ပဲနားလည်ရင်နားလည်တဲ့လောက်အဲ့ဒါတည်တည်ငြိမ်ငြိမ်လက်ခံနိုင်မှာပေါ့နော်ဘုံဘုံတို့လက်ခံဖို့ကလွဲလို့ဘဝထဲမှာနေဘဝဒုက္ခကိုလက်ခံရမှာပဲဟုတ်လား ဒီဟာကိုမကြိုက်ဘူးဆိုရင်ဘာလုပ်ရမလဲဒီဟာကနေလွတ်အောင်လုပ်ရမယ်ကိုရထပါလာဒါကိုမကြိုက်လို့ဒါကနေလွတ်အောင်လုပ်သွားတာပဲလေအဲ့တော့ဒါဘာကြောင့်ဖြစ်နေလဲဒီဒုက္ခကြီးကိုမကြိုက်တဲ့ဒုက္ခကြီးဘာကြောင့်ဘာကြောင့်ဖြစ်နေလဲဆိုဒါကိုအမှန်မသိလို့နော်ဒါကိုကောင်းတယ်ထင်ပြီးတော့ဒါကိုမမောတဲ့သဘောနော်ကာမတဏ္ဍဘဝတဏ္ဍပေါ့နော်လောဘသဘောတွေဖြစ်လို့ဒီမကောင်းတဲ့ဘဝကြီးကထပ်ထပ်ပြီးတော့ဖြစ်နေတာသဘောပေါက်လားမသိဘူးနော်မကောင်းတဲ့ဒုက္ခကြီးကိုဘာကြောင့်ရရနေလဲလို့မင်းရင် မကောင်းမှလည်းမသိဒုက္ခမှလည်းမသိမသိတော့ကိုယ့်ဟာကိုယ်ထင်ပြီးထင်ရတွေရှောက်ထင်ပြီးတော့လိုချင်မှုမဲ့မောမှုတွေကဖြစ်ရောအဲ့ဒီလိုချင်မှုမဲ့မောမှုဒီပင်လျင်ဒါကြီးတွေထက်ထက်ပြီးတော့ဖြစ်ခြင်းရဲ့အကြောင်းတရားဖြစ်နေတယ်ဟုတ်ရလားဒါကြောင့်မို့လို့ဘွာထဲမှာနေပြီးတော့ဒါကိုမကြိုက်ဘူးဆိုလို့ဘုံဘုံတို့လုပ်လို့မရဘူးမကြိုက်ဘူးလို့ညင်းခွင့်မရှိပါဘူးညင်းညင်တော့လဲညင်းပေါ့လေဘာမဲ့ဘာအကျိုးရှိမလဲဘာမှအကျိုးမရှိဘူးညင်းလဲညင်းညင်းပဲသူကတော့တွေ့ရရှိတွေ့မှာပဲလေ နောက်ဆုံးဒီလိုပဲသေသွားမှာပဲလေညင်းလို့ရသလားမရဘူးเนาะအဲ့တော့လိုရမဲ့နီလာဒါမြတ်စွာဘုရားပွင့်လာမှာသိနိုင်တာပေါ့เนาะလိုရမဲ့နီလာပါလေဒါရဲ့ပုံမှာ နားလေအောင် လုပ်ဖို့ဘာလို့နားလေစေချင်တာတော့ဒါဟုသာအမှန်နားလေသွားရင်ဒါရဲ့ပုံမှာမမုန်းမှုဟာတနေ့ကင်းသွားမှာသူကမမုန်းမှုကင်းသွားရင်ဒီဒုက္ခကြီးချုပ်သွားရင်ဒါဒီဒုက္ခကလွတ်မြောက်အောင်ရုန်းကန်ပြီးသားဖြစ်သွားတာဒီသဘောเนาะဒါကြောင့်အလွန်လေးနေတဲ့အခြေခံတွေเนาะတခါကြီးကဒီသဘောလေးတွေကို तू က ဟိုများသောအားဖြင့်နားလေစေခြင်းတာပေါ့ဟုတ်လားအဲ့တော့အချက်ပဲနှစ်ချက်တုံးနှစ်ချက်ရှိသွားပြီနော်နောက်တတိယအမှန်တရားနောက်တတိယအမှန်တရားကျတော့ तू ကဘုံဘုံကတော့သုံးသက်ကြည့်တာပေါ့ဟုတ်လားစောသောကအမှန်တရားနှစ်ချက်ကကိုကိုကိုကိုအဓိကထားပြီးတော့နားလေရမှာကိုဘဝဒီတိုင်းပါလားဆိုတာဟုတ်လားခုတတိယအမှန်တရားကျတော့ तू ကကိုဘေးကကိုဟာတွေလို့ထင်နေတဲ့အရာတွေရဲ့အပေါ်မှာနားလေရမယ်အမှန်တရားဘုံဘုံတို့ရှားထားတဲ့ဥစ္စာပစ္စည်းရှိတယ် တမဲ့တွေပေါ့နော်ပြီးတော့ဘုံဘုံတို့ပေါင်းတင်းဆက်ဆံထားတဲ့မိတ်ဆွေတွေရှိမယ်နော်ရှေးအတိတ်ကအကြောင်းတရားကြောင့်အတူတူတမီဝမ်းကောင်းမှအောင်ပြီးတော့ညီကိုရဲ့မောင်နှမရဲ့လို့ဖြစ်လာတာရှိတယ်လူသားတွေဆိုရင်အိမ်တော်တွေထူထောင်ထားတာတွေရှိတယ်သားတွေသမီးတွေပွားစည်းလာတာတွေရှိတယ်အားတွေတော့ကိုယ်ပတ်ဝန်းကျင်ပေါ့နော်ပြောရလို့ရှိရင်ငါဥစ္စာဆိုတဲ့အရာပေါ့ငါဥစ္စာပစ္စည်းဥစ္စာရှိမယ်မိသားစုဆွေမျိုးတိုင်းဝိုင်းရှိမယ်ပေါ့နော်အဲ့ဒါတွေအမှန်တရားကိုပြောတာ ဒီတတိယမှန်တရားကအဲ့ဒါကိုမြတ်စွာဘုရားဘယ်လိုညွှန်ပြတော့အတ္တကောလောကောတပ္ပံပဟာယကမနိယနော်အတ္တကောလောကောတပ္ပံပဟာယကမနိယအတ္တကဆိုတာဘာပြောအောင်ဆိုအတ္တကဆိုတာငါဟာမဟုတ်ဘူးလို့ပြောတာတကဆိုတာ ကိုပိုင်တဲ့အရာအဆိုတာမရှိဘူးလောကကြီးတစ်ခုလုံးမှာကိုတကယ်ပိုင်တဲ့အရာဆိုတာမရှိဘူးနော်အကြောင်းတိုက်ဆိုင်လို့လားတွေ့တာပဲရှိတယ်ကိုဟာမဟုတ်ဘူးဟုတ်လား အိမ်အောင်ပြုထားလို့လည်းပဲကိုဟာမဟုတ်ဘူးကိုမွေးထားလို့လည်းပဲကိုဟာမဟုတ်ဘူးဟုတ်လားညီကိုမောင်နှမတော်လို့လည်းပဲကိုဟာမဟုတ်ဘူးသူကသူကိုကကိုပဲဒါပေမဲ့စိတ်ထဲမှာအဲ့ဒီလိုမရှင်းဘူးနော်ဒါတွေကိုကိုနဲ့သက်ဆိုင်တယ်လို့တွက်ထားပြီးတော့သက်ဆိုင်တယ်လို့တွက်ယုံနဲ့မကဘဲနဲ့စိတ်ကဟိုဘက်ထိနေကျွန်းပြီးတော့ဘလောက်ထိတွက်ထားဒါငါဟာလို့တွက်ထားဟုတ်တယ်မဟုတ်လားငါဟာလို့တွက်ထားတာကိုကွဲပြားခြင်းလို့ရှင်ဘေးကဒစိမ့်နေနဲ့အတူတူထားနိုင်သလား မထားနိုင်ဘူးအဲ့ဒါရှင်းနေရနော်နော်ဒီလူတွေရဲ့ကိုဘေးကကိုမိသားစုတွေပေါ်မှာနော်ငါဟာလို့ထင်မထင်ဆိုတာဘေးကလူတွေပေါ်မှာကြည်လိုက်ရင်ပို့ပြီးတော့မထင်ရှားဘူးလားထင်ရှားတယ်အဲ့ဒါမြတ်စွာဘုရားအဲ့ဒါကိုပြောတာတကယ်တော့ငါဟာဆိုတာမရှိဘူးတဲ့လောကမှာကိုတကယ်ပိုင်တဲ့အရာနော်တတ္တဝါတွေအသီးသီးပိုင်ထားတယ်ဆိုတဲ့အရာမရှိဘူးအကုန်လုံးကပြောရလို့ရှိရင်ဘယ်လိုပြောနိုင်တော့ဘုံဘုံကသကလုံးလေးတောင်ပြောရင်ပိုင်ရှင်မဲ့တယ်ဟုတ်လား ဘယ်ဟာကိုပိုင်တယ်ဆိုတာဘယ်သူပိုင်တာမှမရှိဘူးတကုံးကသဘာဝတရားတွေကြီးပေါ့နော်နော်လောကရဲ့သဘောဟာဒီတိုင်းတဲ့အဲ့ဒါကိုရှင်းအောင်ဘယ်လိုထပ်ပြီးတော့ပြောတော့တပ္ပံပဟာယကမဏီယံအကုန်လုံးကိုစွန့်ပြီးတော့သွားရမယ့်အရာတဲ့နော်လောကရဲ့အမှန်တရားဒါပဲတနေ့ထားခဲ့ရမယ့်အရာတွေကြီးပဲဟောအဘိနာတုတ်တန်တွေကနော်ဒီအတိပယ်နဲ့နော်တူတာကိုပြောရမယ်ဆိုရင် ခွဲခွာရမယ်ဆိုတဲ့သဘောကိုပြောတာပဲအကုန်လုံးတနေ့ကျတော့ သူလည်းဘယ်ရောက်တော့မှမသိဘူးကိုလည်းဘယ်ရောက်တော့မှမသိဘူးနော်ကိုကသူ့ကိုစွန့်ထားခဲ့တာမျိုး ဖြစ်နိုင်တယ်လို့သူကကိုကိုစွန့်သွားတာလည်းဖြစ်နိုင်တယ်တေချာတာတော့တစ်ခုကိုတစ်ခုဟာအကုန်လုံးပြစ်ထားခဲ့မဲ့အရာတွေပဲအမြဲတမ်းတွဲနေမှာမဟုတ်အခုဘုံဘုံတို့ဒီမှာတွေ့နေရတယ်ဒါတကယ်တမ်းကဘာလဲအခိုက်အတန့်လေးပဲနော်အခိုက်အတန့်လေးအခိုက်အတန့်လေးဒါပေမဲ့ဘုံဘုံတို့ကဘလို့တော့အတီးအမြဲလို့စိတ်ထဲမှာမတိမတာစွဲမနေဘူးလားစွဲနေတယ်နော်ပြီးတော့ငါဟာလို့စွဲတဲ့နေရာမှာ तू က ကိုယ်စိတ်တိုင်းကြကျင်တာတွေပါတဲ့အတွက်ကြောင့်ပူလောင်မှုရှိတယ်နော်ဆိုကြပါစို့ဒဇိန်တွေကိုမသိတဲ့လူတွေကကိုယ့်အပေါ်မှာနော်မကြိုက်တဲ့သဘောမျိုးဆက်ဆံရင်နားလည်နိုင်တယ်ခွန့်လွတ်နိုင်တယ်อืมဒါတော့သူသူနေပေါ့ငါ့ကိုဘယ်လိုပဲသဘောထားနေနေရတယ်ဟုတ်လားဒါပေမဲ့ကိုယ့်လူကကိုယ့်စိတ်ကြိုက်မလုပ်ဘူးဆိုလို့ရှိရင်တော့ဘယ်လိုဖြစ်တော့ပို့ပြီးတော့ခံစားရတယ်ပေါ့နော်ဆိုတော့ငါဟာဆိုရင်တော့ငါအကြိုက်ကလေးနေပေးဆိုတာလေးကမသိမသာတောင်းဆိုမှုပါပါနော် ပါနေတယ်။တော့ငါဟာလို့မြင်တဲ့စိတ်ကစိတ်ကိုအလွန်မှပူလောင်စေတယ်ပင်ပန်းစေတယ်။တောင်းဘုံဘုံတခါလေးစဉ်းစားတယ်။အဲ့ဒီငါဟာလို့ထင်တဲ့အထင်ကိုဘယ်နည်းနဲ့လျှော့မလို့။တော့မညံပူညာရရင်တော့ဒါကတော့အပီးပိုင်နော်စွန့်လိုက်တဲ့သဘောမျိုးပေါ့ဟုတ်လား။ကိုလည်းအဲ့ဒီအခြေအနေရောက်အောင်လုပ်နိုင်နေတာမဟုတ်ဘူးနော်။အဲ့တော့ဘယ်နည်းနဲ့လုပ်မလို့ဆိုတော့ဒီခွဲခွာရမယ်ထားခဲ့ရမယ်တယောက်တယောက်စွန့်ရလိမ့်မယ်ဆိုတဲ့အမှန်တရားကိုထပ်ထပ်ခါကစဉ်းစားဖို့အဲ့လိုစဉ်းစားလိုက်လို့ရှိရင်ဘုံဘုံခံစားချက်ပေါ့နော် အညီကိုမောင်နှမတွေကလည်းဒဇိန်လိုဖြစ်သွားတယ်ပေါ့စိတ်ထဲမှာဟုတ်လားဒဇိန်လိုဖြစ်သွားတော့ဘာဖြစ်တော့အေးသွားပဲလေဒါရိုးရိုးပြောရရင်ဟုတ်လားဟောဆိုဒဇိန်တွေဘာဖြစ်လို့ကိုဘာဖြစ်တော့ဘာမျိုးသူ့သူဘာဖြစ်ဖြစ်လေဟောစဉ်းစားကြည့်နော်စဉ်းစားကြည့်နော်အဲ့တော့မြတ်စွာဘုရားဟိုတောလေးတယ်ဆိုတာလည်းမှလည်းတချို့ကြားဥပါလိမ့်မယ်တချို့နေဒေသနာတွေမှာမြတ်စွာဘုရားပရတော်တဲ့ယုံနံကိုဒီပြင်ဟာလို့ရှုရမယ်လို့ပြောတာရှိတယ်။ငါဟာလို့မရှုနဲ့ဒါဒီပြင်ဟာတွေ ဒဇိမ့်ဆန်ဆန်ရှုရမယ်လို့ပြောတာပမုံတော်ကဒဇိမ့်ဆန်ဆန်မရှုနိုင်ဘူးเนาะမရှုနိုင်တဲ့အခါကျတော့ဘာဖြစ်တုံးပူရတာပေါ့เนาะကိုယ်စိတ်တိုင်းမကြတဲ့ချိန်တိုင်းပူရတယ်လောင်ရတယ်ဟုတ်လားဒါကြောင့်ဒီတတိယမှန်တရားကိုဘုန်းဘုန်းတို့ကမလုပ်ရမှာတော့နားလေရမယ်အကုန်လုံးစွန့်သွားရမယ့်အရာတွေတယောက်ကိုတယောက်စွန့်ကြမှာဟုတ်လားအခိုက်အတန့်လေးပဲပြီးရင်တကယ်မှကိုဘယ်ရောက်လို့ရောက်တော့မှကိုမသိကြမယ့်အရာတွေပေါ့နော်အဲ့လိုစိတ်ထဲမှာအခုတည်းကစလှုပ်ကြည့်လိုက်ဘလောက်ပေါ်ပါသွားတော့ ဘုံမောင်ဒါမှတခါလေးရိုးရိုးလေးကိုယ့်ဟာကိုစဉ်းစားကြည့်တယ်ကိုတယောက်တည်းဆိုတဲ့အမြင်ပေါ့အမလည်းမရှိဘူးကိုလည်းမရှိဘူးမေလည်းမရှိဘူးဘာမှမရှိဘူးအဲမရှိတော့ဘူးငါတယောက်တည်းဆိုရင်ဘလုံးဆိုဟာတော်တော်အေးတာပဲအဲ့တော့အသီးသီးကအဲ့လိုစိတ်ကလေးမွေးနိုင်ရင်အရန်ကောင်းပါပဲဟုတ်လားအဲ့တော့တယောက်တည်းလို့လှုပ်ကြည့်လိုက်တော့မှဟာဘသူတွေဘသူတွေနဲ့ငါနဲ့ပတ်သက်နေတယ်ဆိုတဲ့အသီးကြီးကချုပ်နှောင်နေတယ်လို့ကြီးပူလောင်းနေတယ်လို့ကြီးရှုပ်ထွေးနေတယ်လို့ကြီးခံစားရပါလားဆိုတာသိရတယ် ဒါပေမဲ့လူတော်များများအဲ့ဒီမျိုးအဲ့ဒီအာမျိုးမတွေးခြင်းပေါ့နော်မှီခြင်းကြတာလေဘယ်သူနဲ့ဘယ်သူနဲ့ငါနဲ့ပတ်သက်တယ်သူနဲ့ငါနဲ့လည်းခင်တယ်ဟာသူသူကငါဘက်ကဟာငါလူငါငါလူတွေများလို့ရှင်အရန်သဘောကြတယ်အရန်တကယ်တမ်းဘာဖြစ်နေလို့ရှုပ်ထွေးနေတာဟုတ်လားတကယ်တမ်းတယောက်တည်းပဲလေဟုတ်လားအဲ့တော့ဘုန်းကဒီအကြောင်းအရာကိုစဉ်းစားတော့ညနေကဘာစဉ်းစားမိတုံးဆိုတော့ဘုန်းတို့ငယ်ငယ်ကကစားကြတာပေါ့နော်လာတာပြီဆိုရွာဘက်မှာကစားကြတာရှိတယ်အထူးသဖြင့်ထုတ်စည်းတိုးပြီဆိုလို့ရှင်တော့သူ့ဘက်ကိုယ့်ဘက်ကရှိလာပြီလေ သူ့ဘက်ကိုပဲရှိလာပြီဆိုတော့ဘာလို့တော့ဒါမြို့ကလူတွေတရားနာနေတာတောအကြောင်းလေးနည်းနည်းပြောပြမယ်နော်လူ10ယောက်လောက်ထုတ်စည်းတိုးမယ်ဆိုရင်တစ်ဖက်ကို9ယောက်ပေါ့ဟုတ်လားတစ်ဖက်9ယောက်ဆိုရင်ခေါင်းသူကြီးနော်အသက်ကြီးဆုံးလူ2ယောက်ကခေါင်းသူကြီးလောက်ရဟုတ်လားကျန်တဲ့4ယောက်ကို4တွဲပေါ့၄တွဲတွဲလာလို့ရှိရင်လူခွဲတာကိုညီမြအောင်ဘယ်လိုလုပ်ရတော့မသိအောင်တိုင်ပင်ခဲ့ရတယ်ဟုတ်လားမင်းအကြာငါးဆင်ဟိုကြပြောမယ်ပေါ့ခေါင်းသူကြီးကန်ရွှေ့ တော့ကကြားလာခဲ့အဲ့တော့ကြားတဲ့ဆင်လို့လှုပ်လာတယ်ဆိုအေးကြားလာခဲ့ဆိုတော့ကြားကဘယ်သူမှလဲကိုကသိတာမဟုတ်ဘူးလေအဲ့တော့ဟိုတိတ်တိတ်လေးတိုင်မင်းလာတော့အဲ့တော့မင်းကကြားဆိုဟိုဘက်သွားဆိုခွဲတာညီမြအောင်ခွဲတာပေါ့နော်အာရေဦးနဲ့ရေမှုတ်အေးရေမှုတ်လာခဲ့ငယ်ငယ်တော့မှတ်မိတယ်ဟုတ်လားအဲ့လိုလူခွဲလိုက်တဲ့အခါကျတော့တစ်ဖက်9ယောက်ဆိုအာစိတ်ထဲမှာဘာဖြစ်တုံးဆိုတော့အဲဒီလူကကိုယ့်ဘက်ကလူတွေလို့ဖြစ်သွားတယ်စဉ်းစားကြည့်နော် ကိုယ့်ဘက်ကလူဆိုဘလောက်ကြာတော့ကစားပွဲရဘလောက်မှကြာတာမဟုတ်တခါလေလတာတုံးလေးကစားတာဟုတ်လားအဲဘလောက်မှမကြာဘူးဘလောက်မှမကြာပြင်မလို့ကို့အုပ်စုကိုတော့ဘာလုပ်တော့တန်ရုံးစင်ရှိနေတယ်အဲ့ဒီအချိန်လေးတွေမှာဟာဟိုလူတွေကတစိမ့်ဟာဒီလူတွေကကို့လူတွေပေါ့နော်ဟာကစားလို့ကောင်းနေတော့အမေကဟဲ့နင်တို့ညင်းနေလာပြီလာကြဆိုတော့အကုန်လုံးပြန်သွားကြတာပေါ့ဟုတ်လားအဲလောကကလည်းဘာလဲဆိုတော့ကစားပွဲပေါ့ကစားနေကြတာပေါ့နော်သေခြင်းတရားအချိန်စီပြီလို့ခေါ်လိုက်တော့လည်းပဲအကုန်လုံးအသီးသီး ကိုရင်ကိုပြန်ကြရတာပေါ့အဲ့ဒါလေးကိုဘုံဘုံကစဉ်းစားမိတယ်ပေါ့နော်အခိုက်အတန့်လေးကစားတာတော့မှငါပဲသူ့ပဲဆိုလို့ရှိရင်ပေါ့ကိုယ့်ဘက်ကလူပေါ်မှာကိုကအများကြီးစွဲထားတာမရှိဘူးလားရှိတယ်ဟိုဘက်ကလူပေါ်မှာသဘောထားတယ်လို့မျိုးကိုလူကိုသဘောမထားဘူးကိုလူကိုသဘောထားတယ်လို့မျိုးဟိုဘက်ကလူကိုသဘောမထားဘူးဒါကြောင့်ဒီတတိယအမှန်တရားကိုအလေးနဲ့ထားပြီးတော့သူ့ကိုလည်းစဉ်းစားသင့်တယ်စောတော်တုန်းကဟာတော့ကိုနဲ့ဓာတ်ရိုက်ပတ်သက်နေတယ်ပေါ့နော်ဥက္ခန္ဓာကိုကြီးကွာစပြီးတော့ ပျက်စီးခြင်းတွေကိုရှိရှုပြီးတော့သွားနေတယ်ဒါကိုဘယ်လိုမှကာကွယ်လို့မရဘူးဘယ်သူမှအားကိုးလို့မရဘူးဒါအမှန်တရားနှစ်ချက်ပါနော်အခုကတော့ကိုဟာလို့ထင်တဲ့အရာတွေအကုန်လုံးကိုကိုကဘာလုပ်ရမလို့ထားခဲ့ရမယ်တကယ်တမ်းကိုဟာကိုမဟုတ်ဘူးနော်အဲ့ဒါကိုပြောတာအတကောယံလောကောတပ်ပံပဟာယကမနိယအလုံးကိုထားခဲ့ရလိမ့်မယ်ကိုဟာတခုမှမရှိဘူးလို့ပြောတာအဲ့ဒါလို့ဆိုလို့ရှိရင်ဒီအစွဲလန်းကိုဖြုတ်ဖို့အတွက်ဘုံဘုံတော်ဒီအမှန်တရားကိုစဉ်းစားရမယ် အဲရထပါလာဒါပဲလေဒီအစွဲတွေကိုဖြုတ်ဖို့ဒါငါမဟုတ်ဘူးနော်အကုန်လုံးကိုထားခဲ့ရမှာဒီအတိညာကိုရအောင်ကြိုးစားဖို့အတွက်သူဘာလုပ်တော့ယဟန်ပြူတာဟုတ်လားအဲ့တော့အမှန်တရားဘယ်နှချက်ရှိသွားပြီတော့သုံးချက်ရှိသွားပြီနော်အိုနာတေတုမောင်းနှင်ဖို့လူတို့မမြဲပါတကားဒါလေးလည်းပဲဟုတ်လားတမိုင်းဝင်ပစ္စည်းလေးတစ်ခုအနေနဲ့မျက်မျက်နှုံနှုံမှတ်ထားဟုတ်လားစောင်းလျှောက်သူမဲ့ကိုးရမဲ့အားနွဲလှကြည်တကား ခုကကျတော့စရိုကြီးကဘလို့ရေးတော့ကိုပိုင်ဥစ္စာမရှိပါစွန့်ခွာသွားရမှာပါတကားတဲ့အလုံးကိုထားခဲ့ရမှာအလုံးကလည်းကိုယ့်ကိုထားခဲ့မှာဟုတ်လားအဲ့လို့ဆိုရင်တတိယအမှန်တရားပြီးတော့သရုဒ္ဓအမှန်တရားကိုသွားရအောင်နော်သရုဒ္ဓအမှန်တရားကတော့သူကလောကကြီးတစ်ခုလုံးရဲ့အပေါ်မှာခြုံငုံ သုံးသပ်ပြီးတော့လောကကြီးကဘလို့ဖြစ်နေတာဆိုတာကိုပြောတာနော် သူကြတော့လူတွေတွေမဟုတ်တော့ဘူးကိုဘေးကလူတွေတွေမဟုတ်တော့ဘူးအကုန်လုံးပေါ့လောကကြီးတစ်ခုလုံးကိုဝေဖန်ပြီးတော့ပြတဲ့အမှန်တရားစစရင်တော့ဟာလေးကကိုယ်တခန္ဓာလေးကိုကိုနားလေအဓိကနားလေသဘောပေါက်ဖို့လောကကြီးကဒီလိုပါလို့သူကပြောတာပေါ့နော်အခုတတိယဟာလေးကြတော့ဘယ်လိုတော့ကိုပတ်ဝန်းကျင်ဟာလေးကိုကိုနဲ့ဆက်ဆက်နေတာလေးကိုနားလေဖို့ပြောတာအခုကကြတော့ကိုနဲ့ဆက်ဆက်တည်ဖြစ်စေမဆက်သက်တည်ဖြစ်စေလောကကြီးတစ်ခုလုံးမှာဖြစ်နေတဲ့အမှန်တရားပေါ့အဲ့ဒါကိုကြတော့ဘယ်လိုပြောရတော့ ဥနောလောကောအတိတ်သောတဏတာသောတဲ့နော်လောကကြီးဟာတဲ့လောကကြီးဆိုတာတတ္တဝါတွေကိုရည်ညွှန်းတာဥနောတဲ့အမြဲတမ်းရုပ်လျော့နေတယ်တဲ့ပြပြဝဝကြီးဖြစ်နေတာမဟုတ်အခုတောင်မုံလာပြီးနေညဆိုလာကြီးကတော့ပြပြဝဝကြီးပေါ့နော်နော်ဥနာဆိုတော့အဲ့လိုပြည့်မနေဘူးလိုးနေတာပေါ့နော်သူရတော့မနေ့ကအဖိနေဆိုရင်တော့လှသွားကြည့်ရင်နည်းနည်းလေးတော့ပိတ်နေဟုတ်လားပြည့်မနေဘူးပေါ့နော်အဲ့တော့လူလောကကြီးဟာ တစ်ခုမဟုတ်တစ်ခုလိုနေတယ်တဲ့ဆိုလိုတာကတတ္တဝါတွေရဲ့စိတ်ဆိုတာမပြည့်စုံမှုလိုအပ်ချက်နဲ့အမြဲတမ်းနေနေတာလို့ပြောတာဘာတွေဘလောက်ရှိလို့ဘာတွေဘလောက်တက်လို့ဘာကြီးဘလို့ပဲဖြစ်နေနေတေးသေးချာချာကြည့်လိုက်လိုအပ်ချက်တွေသူ့မှာအများကြီးရှိနေတယ်ကြီးကြီးကျယ်ကျယ်ဖြစ်လေလေလိုအပ်ချက်တွေပိုများလေလေတောင်ဖြစ်တတ်သေးတယ်ဟုတ်လားဒါကိုပြောတာနော်ဥနာဆိုတာရုပ်လျော့နေတယ်မပြည့်ဝဘူး နော်အမြဲတမ်းလိုးနေတယ်အတိတ်ထရတယ်အတိတ်ထဆိုတာရောင်ရဲတဲ့တင်းတိမ်တဲ့သဘောမရှိဘူးရောင်ရဲမှုတင်းတိမ်မှုကြောင့်ဖြစ်တဲ့ကျေနပ်မှုလောကမှာမရှိဘူးတဲ့မရောင်ရဲကြဘူးပေါ့နော်ဒါပြီးရင်ဒါဟိုဟာပြီးရင်ဟိုဟာအမြဲတမ်းစိတ်ရဲ့ဆာလောင်မှုသိမ့်မှု ရှိနေတယ်မရောင်ရဲဘူးဆိုတော့စားနေတယ်ပေါ့နော်စားနေတယ်ဆိုတာငြင်းအေးသလားပင်ပန်းသလားပင်ပန်းတာပေါ့နော်စားနေတယ်ဆိုမှတော့ဟုတ်လား နောက်ဆုံးဘလို့သုံးသပ်ပြရအောင်ဆိုတဏ္ဍာတော်တဲ့အလိုဆန္ဒရဲ့ကြေးကျွန်မြတာဖြစ်တယ်တဲ့လောကကြီးကဟုတ်လားအဲ့တော့လေးခုမြောက်အမှန်တရားကိုတေချာမှတ်နော်လောကကြီးကအမြဲတမ်းရုပ်လျော့နေတယ်နော်ရောင်ရဲမှုမရှိဘူးလိုချင်မှုရခြင်းမှုရဲ့ကြေးကျွန်ဖြစ်နေတယ်တဲ့ဟောကိုကိုကိုလွတ်လပ်တယ်လို့မထင်နဲ့ပေါ့နော်ကိုကိုစီမံအုပ်ချုပ်နေတဲ့ ကိုယ့်ရဲ့အရှင်သခင် ရှိတယ်အဲ့ဒါပဲကြိုးလုံးဆိုတော့လောဘပေါ့နော်အမျိုးမျိုးအကြောင်းတရားတွေကိုပြပြီးတော့လိုချင်နေရတာတွေမရှိဘူးလားနော်လောဘကအကြောင်းပြချက်ရှာတဲ့နေရာမှာသူ့လောက်တော်တဲ့အရာရှိမယ်မထင်ဘူးနော်တဘာဝကိုကြတယ်လို့ကိုထင်သွားတာလိုချင်နေရတာရချင်နေရတာတဘာဝကြတယ်မလိုချင်လို့မရချင်လို့ဘယ်နဲ့လုံးမှာတော့အဲ့ဒီဘက်ကိုသွားကုန်သွားတတ်ဘူးနော်မလိုချင်တဲ့မရချင်တဲ့ဘက်ကိုသွားကုန်မသွားတတ်ဘူးလိုချင်မှုရချင်မှုလမ်းကြောင်းမှာပဲအမြဲတမ်း ရှိနေတယ်ဟုတ်တယ်မဟုတ်လားနော်အကြောင်းပြချက်အမျိုးမျိုးပြပြီးတော့ငါရမှဖြစ်မှာငါရမှဖြစ်မှာအဲ့ဒီစိတ်မရှိဘူးလားရှိတယ်အဲ့ဒီစိတ်ရဲ့အုတ်ချုပ်မှုအောက်မှာပဲဘုံဘုံတို့ဘဝဟာရှင်းသန်းနေရတာပြောရလို့ရှိရင်အချိန်တိုင်းသူရှိတယ်ဟုတ်လားတခုခုဖြစ်ခြင်းနဲ့တခုခုရခြင်းနဲ့သူခိုင်းနေတယ်သူခိုင်းတဲ့အတိုင်းဘုံဘုံတို့စိတ်ကူးရတယ်သူခိုင်းတဲ့အတိုင်းပြောရတယ်လွတ်လပ်သူလား မလွတ်လပ်သူလားလို့မေးရင်မလွတ်လပ်သူပေါ့နော်လောကရဲ့သဘောကဒီတိုင်းပဲကိုယ်သဘောကလည်းဒီတိုင်းပဲရှိသေးတယ်အဲ့ဒီလိုမြတ်စွာဘုရားဟောလို့ तू သိတဲ့အခါကျတော့နားလာတာပေါ့ဒီရထပါလားအော်ဟုတ်တယ်လူတွေဆိုတာဘယ်တော့မှနော်လောဘအဆုံးမတတ်ဘူးလောဘခိုင်းတဲ့အတိုင်းလုပ်နေကြရတာမပြိမဝနဲ့နေနေကြရတာမယောင်ရဲပဲနဲ့နေနေကြရတာလောဘအရှင်သခင်ရဲ့လက်အောက်မှာပဲနေနေကြရတာငါအဲ့ဒီအရှင်သခင်ဆိုးကိုလက်ကနေလွတ်အောင်ငါတော်လံမယ်ဆိုတဲ့စိတ်နဲ့သူရဟန်းပြူတာပဲအဓိက အဲ့ဒါကိုမြင်ရမယ်ဟုတ်လားလောဘအရှင်သခင်ရဲ့လက်ကလွတ်အောင်မလုပ်တာတော့ယဟန်ပြူတာတဲ့ဟုတ်လားအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့စဉ်းစားတရားရှိတာလောဘရဲ့သဘောလေးကိုမြင်အောင်ပေါ့လောဘရဲ့သဘောကဘလို့ရှိတုံးဘုံဘုံတွေးမိတာလေးပြောရနော်လိုချင်ပြီဟေးဆိုရင်ကိုလိုချင်တာမရရင်လည်းမရလို့မို့ပူလောင်ရတယ်ဆင်းရတယ်လိုချင်တာမရလို့ဒုက္ခရောက်ရတာဒီအများကြီးမရှိဘူးလား အင်းဒါကရိုးရိုးလေးဒီဟာကြတော့မတိဟိုမတိဘူးမရှိပါဘူးဒီဟာအလွန်တိတိလွယ်တဲ့အမြင်တစ်ခုပေါ့နော်လိုချင်တာမရလို့ဒုက္ခရောက်ရတယ်။ကင်ကိုလိုချင်တာရပြီကွာဆိုတော့ရောရလာတဲ့အခါမှာငြိမ့်သွားသလားအေးသွားသလားလို့စဉ်းစားပါဦးမငြိမ့်ဘူးမအေးဘူးဟောလောဘရဲ့နှစ်ဖက်ထွက်နေတဲ့သဘောလေးနော်လိုချင်တာရတော့လည်းပဲမရတော့လည်းမရလို့မို့ရှင်းရတယ်ရတော့လည်းပဲရပြီးရင်ပြီးသွားပြီလားဆိုတော့မပြီးဘူး တကယ်တမ်းပြောရလို့ရှိရင်ဒုက္ခအများစုကအဲ့ဒီလိုချင်တာရမှစဘုံဘုံတို့လိုချင်ခဲ့တဲ့အရာတွေဟာနောက်ထပ်လိုချင်မှုတွေကိုထပ်ထပ်ဖြစ်စေခဲ့တဲ့ဖြစ်စေမဲ့အရာတွေကြီးပဲအများစုကအဲ့ဒီအချက်ကိုမြင်သိချင်တာနော်တခုခုလိုချင်တယ်အင်းဒီလိုချင်မှုကရလာပြီဆိုရင်အဲ့ဒီရတာကိုအကြောင်းပြုပြီးတော့နောက်ထပ်လိုချင်မှုတွေထပ်ထပ်ပြီးတော့ဖြစ်စေမဲ့ရခြင်း ဖြစ်နေတယ်ရတော့ရင်ဒုက္ခအေးပြီးငြိမ့်သွားမဲ့ရခြင်းမဟုတ် ဆိုကြပါစို့ဒါလေးကိုရခြင်းတယ်အင်းရပြီတာနဲ့လိုချင်တာတွေလည်းမရှိတော့ဘူးအကုန်လုံးပြည့်စုံသွားပြီးသွားပြီလို့အဲ့လိုမဟုတ်ဒါလေးကိုရခြင်းတယ်ဟုတ်ပြီရပြီအင်းရပြီဆိုတော့မှအဲ့ဒါကထပ်ပြီးတော့နောက်ထပ်ရခြင်းစိတ်တွေကိုထပ်ထပ်ပြီးတော့ဖြစ်ပေါ်စေတဲ့မဖြစ်မနေရအောင်ကိုရှာကိုရှာမယ်တွန်းအားပေးနေတဲ့အရာတစ်ခုဖြစ်နေတယ်ဟိုဥမာဘုံဘုံတို့အိမ်တော်ပြုတယ်ဆိုကြပါစို့ဟုတ်လားရခြင်းတယ်ရခြင်းလို့ရလာပြီဟောရလာတဲ့ခါသားသမီးတွေဘာတွေရလာမယ် ထပ်ပြီးတော့အဲ့ဒီသားသမီးတွေအတွက်ဘုန်းဘုန်းတို့ကရကျင်စိတ်ထပ်ပြီးတော့ပေါက်အပ်ပြန်တယ်။ဒါလေးပညာရေးအတွက်၊ဘာရေးအတွက်၊ညာရေးအတွက်၊ရှေ့ရေးအတွက်ထပ်ပြီးတော့ရကျင်ရပြန်တယ်။ဒါဥမာကိုပြောပြတယ်နော်။ဟုတ်လား။စဉ်းစားကြည့်ဟိုဘုံဘုံတရားထဲမှာတခါလေးထည့်ပြီးတော့ဟောဘူးပါတယ်။မုရုလက္ခဏာဆိုတာလေ။ဖះလောင်းရေသေးကြီးဟာမုရုလက္ခဏာကိုရကျင်လို့ဇန်လျှောသွားတာဟုတ်လား။ကြားဥပါတယ်လူတိုင်း။နောက်ဆုံးကြတော့မိဖုရားကအလွန်တရာမှ ဉာဏ်ရှိတဲ့အတွက်ကြောင့်ဟုတ်လားအဲရသေးကြီးနောက်ကိုလိုက်တော့လိုက်တော့တယ်ဘင်းကြီးကလည်းပဲမိဖုရားရဲ့ဆွမ်းကိုယုံလို့ပေးလိုက်တာပဲနော်ဒါပေမဲ့ရသေးကြီးကိုတွေ့တဲ့အခါကျတော့မိဖုရားကအဲဂရင်ရှိမှအိမ်နိုင်မယ်အချင်းတောင်ရှိမှအိမ်နိုင်မယ်နေတရားလေးလည်းလုံလုံခြုံခြုံရှိမှနောက်ဆုံးအိမ်သာချင်းမှာအိမ်သာချင်းမှာတူးခိုင်းတာလေအိမ်သာရှိမှနေဖြစ်မယ်ဆိုအဲ့ကျတော့သူနားလေသွားတာပေါ့ရသေးကြီးကအဲ့ဒီမှာရသေးကြီးပြောတဲ့ဇကားလေးတစ်ခွန်းပေါ့နော် ရင်ကြီးဒီကိုဒီမိဖုရားကိုသွားအပ်တဲ့ခါမှာ तू အစတုန်းကတော့မုဒုလက္ခဏာတယောက်ကိုပဲ तू လိုချင်ခဲ့တာပေါ့ဟုတ်လားနောက်မုဒုလက္ခဏာကိုလည်းရပြီဆိုတော့လိုချင်စရာတွေကအများကြီးဖြစ်လာပြီးတော့ရကျင်တာတွေကမဆုံးတော့ तू ဘရင်ကြီးဒီပဲသွားသွားတောင်းနေရတာဟိုဒါလက်တွေ့အလွန်ကြတဲ့နော်စဉ်းစားစရာကောင်းတဲ့အချက်တစ်ချက်နော်ဒါကြောင့်လောဘဆိုတာလိုချင်တာမရတော့လည်းပဲမရလို့မို့ပူရတယ်လောင်ရတယ်ဟုတ်လား လူကျင်တာရပြီဟေ့ဆိုတော့တချို့ရတဲ့ကိစ္စတွေဟာမရတာတဲ့တောင်ပို့ပြီးတော့ဆိုးနေသေးတယ်ဟုတ်လားလူကျင်တာတွေရထားပြီးကမှအဲ့ဒီရထားတဲ့ဟာတွေကထပ်ပြီးတော့လူကျင်မှုတွေကိုထပ်ပြီးတော့အလိုဆန္ဒတွေကိုထပ်ပြီးတော့ဖြစ်ပေါ်နေစေတယ်မဆုံးနိုင်တဲ့နောက်ဆက်တွဲဒုက္ခတွေပေါ့နော်ညနေရဒီအချက်လေးတွေကိုပြောမှဆိုစဉ်းစားမိတော့ခေါင်းထဲအလိုလိုရောက်လာတာပါတမင်စဉ်းစားတာတော့မဟုတ်ပါဘူးဘုန်းတို့ကြောင်းမှာခွေးမလေးမွေးထားတယ်ဟုတ်လား ခုခွေးမလေးကခွေးငါးကောင်ပေါက်ထားတယ်နော်ခွေးငါးကောင်မပေါက်ခင်တော့ခွေးမထမ်းမလေးဘွားတော့အစာကျွေးရင်အမလီမနှဲချော့ကျွေးရတယ်သူကစားရတယ်လည်းများနေတယ်လေစားကိုမစားဘူးဟုတ်လားသူကြိုက်တဲ့အချိန်သွားစားလို့ရတယ်ခုခွေးငါးကောင်ရဲ့မအေဖြစ်လာပြီဆိုတော့မှဘယ်တော့မှဝနိုင်တယ်လို့မရှိဘူးအမြဲတမ်းစားတော့ခိုးတောင်စားမဲ့အနေအထားမျိုးကိုရောက်နေတယ်ကျွေးလို့ကိုမဝနိုင်ဟိုဆိုတော့ငါးကောင်စာတိုးလာပြီလေဟုတ်လားဒါဘုံကအကြမ်းမြင့်စဉ်းစားကြည့်တာပါ ဟုတ်လား အဲ့တော့လူလောကကြီးမှာလည်းပဲဒီလိုပဲများနေတာပေါ့နော်ဒါကိုရအောင်ရအောင်လုပ်တယ်အင်းဒါရတော့တော့ပြီးလားဆိုတော့မပြီးဘူးဟာအဲ့ဒါနဲ့ပတ်သက်တဲ့နောက်ထပ်ရခြင်းတရားတွေကအများကြီးဖြစ်လာဟာအဲ့ဒါနဲ့ပတ်သက်တဲ့နောက်ဟာအစွဲပွားတွေကဘယ်တော့မှကိုအဆုံးကမတတ်ဘူးနော်ဒါကြောင့်မပြီးနိုင်တဲ့ဇက်လန်းဆိုတာအဲ့ဒါပဲဟုတ်လားမဆုံးနိုင်တဲ့ဇက်လန်းပေါ့ဒါကြောင့်ရှင်ရထပါလာကဘာကြောင့်သူယဟန်ပြုတ်ခဲ့တာလဲလို့မေးရင် နော်လောဘဆိုတဲ့အရှင်သခင်ဆိုးကို တော်လန်လိုတဲ့စိတ်နဲ့ရဟန်းပြုတာရှိတယ်ဟုတ်လားနောက်တစ်ချက်ဘယ်လိုပြောမလို့မပြီးနိုင်တဲ့ဒီဇလန်ကိုအဆုံးသတ်ခြင်းတာလောဘဆိုတာပြီးနိုင်တဲ့အရာမဟုတ်ဘူးဘယ်လို့မှသူ့ကိုအလိုရှိလို့ပြည့်သွားတယ်ဆိုတာမရှိဘူးတာမန်ပြေဘုံတို့ထင်တာဒါလေးရသွားရင်ပြီးသွားမယ်ကောင်းတယ်ထင်တာနော်တကယ်တမ်းပိုးပြီးတော့စားလောင်းလာတာမှုတ်သိမ့်လာတာတွေရှိတယ်ဟုတ်လားအဲအဲ့ဒါကြောင့်မလို့ဒီလေးခုမြောက်အမှန်တရားလောကကြီးတစ်ခုလုံးရဲ့ပုံမှာ ကြုံကုန်သုံးသက်ပြတဲ့အမှန်တရားလို့မဆိုနိုင်ဘူးလားလိုမပြည့်ဝအာမေယတဏကြွန်ကြီးပါတကားတဲ့ဟုတ်လားအမှန်တရားကြီးပဲတစ်ချက်တုံးလေးချက်နော်အိုနာတေသူမောင်းနှင်ဖို့လူတို့မမြဲပါတကားဒါလောကကြီးရဲ့ဒါလည်းလောကကြီးတစ်ခုလုံးရဲ့အမှန်တရားဟုတ်လားပျက်စီးခြင်းနဲ့ပျက်စီးခြင်းတွေကိုသွားနေတာကောင်းတဲ့သဘာဝမဟုတ်ဘူးတာမေယရှိမေယဟုတ်လား အဲ့ဒါကြီးဖြစ်လာလို့ဘုံဘုံတို့ဘလောက်ပဲစိတ်ဆင်းရဲစိတ်ဆင်းရဲဘယ်သူမှသွားပြီးတော့ကတ်လို့မရဘူးအာကိုလို့မရဘူးအကူကြီးတောင်းလို့မရဘူးကိုအကူကြီးတောင်းမယ်ဆိုတဲ့လူကွာစအဲ့ဒီလိုဒုက္ခတွေဖြစ်တယ်အတူတူနဲ့အနူနူတွေကြီးပဲဟုတ်လားအဲ့ဒါကဘာလို့နှစ်ခုမြောက်အမှန်တရားစောင်းလျှောက်သူမဲ့ကိုရမဲ့အာနွယ်လှကြီးတကဟုတ်လားနောက်လေးခုမြောက်သုံးခုမြောက်မှတရားဘာတော့ကိုပိုင်ဥစ္စာမရှိပါစွန့်ခွာသွားမှာပါတကအကုန်ထားခဲ့ရမယ့်အရာတွေကြီးပဲတယောက်တယောက်စွန့်သွားရမယ့်အရာတွေကြီးပဲ ဟုတ်လားအဲ့ဒါကိုကြိုတင်သိပြီးတော့စွန့်ထားမယ်ဆိုလို့ရှိရင်အလွန်မှလွတ်လပ်ပေါ်ပါနိုင်တယ်ပေါ့နော်တယောက်တည်းဆိုတဲ့စိတ်နဲ့နေရင်အလွန်ကောင်းတယ်ဟုတ်လားနောက်လေးခုမြောက်မှန်တရားပါလေတော့လိုမပြည့်ဝအားမရတဏှာကျွန်ကြီးပါတကားတဲ့အဲ့တော့ငငယ်ရွယ်နဲ့စီးစိမ်ရှင်တထေတာတယောက်ကဘာကြောင့်ဒီယဟန်ပြုတ်သွားတာတော့ဆိုတော့သူအကြောင်းပြချက်ဘယ်နှမျိုးပေးတော့၄မျိုးလောကကြီးရဲ့အမှန်တရားဒါမြတ်စွာဘုရားညွှန်ပြလို့ နော်ဒီဆိုးရတဲ့အခြေအနေတွေကနေလွတ်မြောက်ဖို့ဒီအရှင်သခင်ဆိုးရဲ့လက်ကလွတ်မြောက်ဖို့နော်မှန်မှန်ကန်ကန်ကြိုးပမ်းအားထုတ်နိုင်ဖို့အတွက်သူ့ယဟန်ပြုခဲ့တာလို့နော်ဘယင်ကြီးကိုသူ့ယဟန်ပြုခြင်းရဲ့အကြောင်းအဲ့လိုလေးပြောတယ်ဟုတ်လားဒါသုတ်တန်ထဲမှာဒါတက်ကြည်ကြည်ပြန့်ပြန့်ပြောတယ်သူအရှုထောင့်တစ်မျိုးနဲ့သူပြန်ဖြည့်ရှင်းတာတွေကအများကြီးရှိတယ်အဲ့ဒါဘုံမဘာမှမပြောဘူးအဲ့ဒါဝရထပါလာသုတ်တန်ထဲမှာရှားပြီးတော့နာကြည့်နိုင်တယ်ပေါ့နော်အလွန်ကောင်းတဲ့ဒေသနာတွေပါလေဥစ္စာဟုတ်လားအဲ့ဒီမှာနေကုန်းကျုပ် ဂါထာတွေရွတ်ပြီးတော့ဘုရင်ကြီးကိုပြောတာရှိတယ်အဲ့ဒါတွေလည်းပြောစရာအရန်ကောင်းတာပဲနော်မင်းကြီးတဲ့လူလောကကြီးကိုကြည့်လို့ငါမြင်ရတာကတော့တဲ့ရှာရင်သိရင်ရှာရင်သိရင်နဲ့ဘယ်သူမှလည်းပဲပေးလို့တဲ့စိတ်ကတိတ်မရှိဘဲနဲ့အဲ့ဒီရှာရင်သိရင်နဲ့ပဲလူတွေဟာသေသွားကြတာပဲတဲ့နော်ဘာလဲတော့ရှာရင်သိရင်နဲ့ဟုတ်လားရအောင်ရှာတယ်ပြီးရင်သိမ့်ထားတယ်ဟုတ်လား အဲ့ဒီလိုရှာရင်သိရင်နဲ့သေသွားရတာတဲ့အဲ့တော့သူကလှလှပပလေးပြောတယ်လောကကြီးမှာမက်မုန်းမှုမကင်းနဲ့မကင်းဘဲနဲ့ပဲလူတွေကသေနေကြတာတဲ့ဆန္ဒတွေမပြည့်ဘဲနဲ့ပဲဘဝကိုစွန့်နေကြရတာတဲ့နော်မမုံမှုမကင်းဘဲနဲ့သေရတယ်ဆန္ဒမပြည့်ဘဲနဲ့ဘဝကိုစွန့်ရတယ်အဲအဲ့ဒီလိုမစွန့်ငယ်မှာဘဝမှာဘလို့နေနေတုံးဆိုတော့မယောင်ရဲဘဲနဲ့ပဲနေနေကြတယ်တဲ့နော်မပြည့်စုံမှုတွေနဲ့ပဲနေနေကြတော့လိုအပ်ချက်တွေနဲ့ပဲနေနေကြတော့ဟုတ်လား အဲ့ဒါလိုရင်ဒါနေပုံနဲ့သေပုံကိုပြောတာနော်နေတာဘယ်လိုနေတာတော့မယောင်ရဲပဲနဲ့နေတာနော်ကျင့်တတ်မှုအပြည့်အဝမရှိပဲနဲ့နေတာပေါ့သေတာတော့ဘယ်လိုသေတာတော့မမုန်းမှုမကင်းပဲနဲ့သေတာဆန္ဒမပြည့်ပဲနဲ့သေတာဟုတ်တယ်မဟုတ်လားပုရုဇဉ်တွေသေသွားတဲ့မသားတိုင်းကိုလိုက်ကြည့်လိုက်ဆန္ဒပြည့်ပြီးတော့သေတဲ့မသားမရှိဘူးမမုန်းမှုကင်းပြီးတော့သေတဲ့မသားမရှိဘူး ဆာလောင်မှုတန်းလန်းနဲ့မမွမှုတန်းလန်းနဲ့ဘာဖြစ်ချင်တယ်ညာဖြစ်ချင်တယ်ဆိုတဲ့စိတ်တန်းလန်းနဲ့ပဲဘာဖြစ်သွားတာတော့သေသွားတာဟုတ်လားကဲအဲ့လိုသေပြီဆိုတော့ဘာလို့တော့အိုးတထဲကိုတစ်ခုနဲ့အိမ်မြင်ထုတ်ပြီးတော့မီးရှို့တာပေါ့ဘူးမှမထားဘူးနော်အဲ့တော့မီးရှို့ခါရတယ်သူကမြင်အောင်ပြောတယ်တဇူဝါးတွေနဲ့ထိုးဒီလူသေးကောင်ဟာသူတစ်သက်လုံးရှာခဲ့တဲ့ဥစ္စာပစ္စည်းတွေရှိတယ်သူတစ်သက်လုံးချစ်ခင်မြတ်နိုးခဲ့ရတဲ့အတိုင်းဝိုင်းတွေဆွေမျိုးတွေရှိတယ်အဲ့ဒါတွေကအဲ့ဒီအချိန်မှာသူ့ကိုအဲ့လိုမဖြစ်အောင်မလုပ်နိုင် ဘာမှမတတ်နိုင်ဘူးသွားရတာပဲပေါ့ဟုတ်လားရှာခဲ့တာတွေမိသားစုဝင်တွေ तू အားကိုးလို့မရဘူးတဲ့အဲ့ဒီမှာ तू ဆက်ပြောတာလေးတခုကိုဘုံဘွားကအနှစ်ကလေးထုတ်ထားထုတ်ပြီးတော့မှတ်ထားတာပေါ့နော်ပင်ကြီးတဲ့အသက်ကိုဥစ္စာပေးလို့မရဘူးတဲ့ဟာတော်တော်ကောင်းမှလားလို့ဒီစကားကဟုတ်တယ်တော့အသက်ကိုဥစ္စာပေးလို့မရဘူးတဲ့အခုတော့ဘုံဘုံတော့ဘာဥစ္စာမှပေးကြမလို့ပဲနဲ့ရှင်းနေတာနော်ဒါရှေးတုန်းကကံရတွန်းအားနဲ့ကံစေဥဒုအာဟာရအကြောင်းတရား၄ပါးပြည့်နေတော့ရှင်းနေတာပေါ့ ဟာသေချိန်ကြလို့သေတော့မယ်ဆိုရင်သူကသူဘလောက်ပဲချမ်းသာတဲ့တထေးကြီးပဲဖြစ်နေနေဘာတွေပုံပေးလို့မှရမလားတဏှာကြီးလောက်တောင်ဆွဲဆန့်လို့ရမလားသေချိန်တကယ်ကြလာပြီဆိုလို့ရှင်နော်အသက်ကိုဥစ္စာပေးလို့မရဘူးတဲ့ဟုတ်လားอืมလူဘဝဆိုတာတကယ်တမ်းပြောရလို့ရှင်အခိုက်အတန့်လေးပဲခဏလေးပဲတဲ့သူပြောတာဟုတ်လားအဲ့ဒါဆက်ပြီးတော့သူသုံးသက်ပြတာတခုဟာတော်တော်ပြောကြကောင်းတယ်မင်းကြီးတဲ့လောကမှာ အမှန်ကန်သိမြင်နားလည်မှုမရှိကြတဲ့ညံမဲ့တဲ့လူတွေရှိတယ်။နော်ခုနတုန်းကပြောတဲ့အမှန်တရားတွေကိုအမှန်ကန်သိမြင်နားလည်တဲ့ညံရှိတဲ့လူတွေလည်းရှိတယ်။ဒါပေမဲ့ညံမဲ့တဲ့လူကတော့လောကမှာအများစုပေါ့နော်။အမှန်တရားကိုကိုမျက်စိရှိတဲ့ဖြစ်နေတွေ့နေကြုံနေပါလေကနေမြင်အောင်မကြည့်ဘူးနော်။တွေ့လျက်နဲ့မမြင်ပေါ့နော်။မြင်လျက်နဲ့မသိဟုတ်လား။တွေ့တော့တွေ့နေတာပဲ။ဒါပေမဲ့ညံကမြင်လားမြင်ဘူး။မြင်တော့မြင်နေတာပဲဒါပေမဲ့ညံတဲ့အထိစိတ်ထဲတွေရအောင်သိသလားဆိုတော့မသိဘူး အဲ့လိုမျိုးညံမဲ့နဲ့ညံရှိနှမျိုးရှိတယ်ပေါ့နော်နှမျိုးသလုံးဟာသေခြင်းတရားကိုမရှောင်နိုင်ကြပါဘူးတဲ့တွေ့ကြတာကြီးပဲညံမဲ့လဲသိရတာပဲညံရှိလဲသိရတာပဲသိရတာချင်းတူပေမဲ့လို့သေကာနီးအခြေအနေသေပုံချင်းအနေထားလုံးဝမတူဘူးတဲ့ညံမဲ့တဲ့လူကတော့ကြောက်ရွံ့ထိတ်လန့်တုန်လှုပ်ပြီးတော့သေကြရတယ်တဲ့ဘောကဒီလိုပါလားလို့စောစီးတွေကစား तू အသိအောင်လုပ်မထားဘူးလေသိအောင်လုပ်မထားတဲ့အခါကျတော့ ဘဝကသူ့ဇာတိပြလာပြီပျက်စီးမှုကြီးတွေ့လာပြီကျုံလာပြီဆိုတော့သူလက်မခံနိုင်တော့ပြပြတလဲနဲ့နော်မိုးချိုးပြစ်တာထမ်းလက်ကဆိုတော့မာဇဝင်ရှိရနော်ကာလို့ရမလားရအောင်နော်ပျက်စီးမှုကျုံလာသူဘာမှမတတ်နိုင်ဘူးဒါပေမဲ့မတတ်နိုင်တာကိုလည်းမတတ်နိုင်ဘူးလို့သူမတွေးမိခဲ့ဘူးအဲ့တပါတော့ရလို့ရညာယုံရင်ကန်ရင်နဲ့ဟုတ်လားပူလောင်ခြောက်ချပြီးတော့တကယ့်ကိုရုပ်ပျက်ဆင်းပြက်ပေကြညံမဲ့တဲ့လူညံရှိတဲ့လူကြတော့အဲ့လိုမဟုတ်ဘူးတဲ့တီတီငိမ့်ငိမ့်ချမ်းချမ်းသာသာ ဒါအစားတဲ့စားသူကျွမ်းကျွမ်းကျင်ကျင်နားလေထားပြီလားဘယ်ချိန်ဖြစ်မှန်းတော့မသိဘူးဖြစ်ရှင်တဲ့ချိန်ဖြစ်တော့သူအေးအေးဆေးဆေးသူလွတ်ပေးနိုင်တယ်ပေါ့နော်ငါမလွတ်လို့စုတ်ထားလို့လည်းရတဲ့အရာမဟုတ်ဘူးလေဟုတ်လားအဲ့တော့ဉာဏ်ရှိတဲ့ဉာဏ်ပဲသိခြင်းတရားကို တွေ့ကြတာချင်းတူတော်လည်းပဲရင်ဆိုင်ကြပုံချင်းမတူနော်ဉာဏ်မဲ့ကစင်စင်ရဲပူပူလောင်လောင်ရင်ဆိုင်သွားတယ်ဉာဏ်ရှိရတော့တည်တည်ငြိမ်ငြိမ်အေးအေးဆေးဆေးရင်ဆိုင်သွားတယ်ဒါကြောင့်ဉာဏ်တကယ်ရှိအောင် ဒီဘဝခန္ဓာကိုပဲအရင်ပြုပြီးတော့သူ့ရဲ့အမှန်တရားကိုဘုန်းဘုန်းတို့မြင်အောင်ကြည့်ဖို့မလိုဘူးလားလိုတယ်အဲ့ဒါ तू ကဆက်ပြီးတော့သုံးသပ်ပြရနော်ဉာဏ်ရှိတဲ့လူကသေခြင်းတရားကိုတည်တည်ငြိမ်ငြိမ်ချမ်းချမ်းသာသာရင်ဆိုင်နိုင်တယ်ဆိုတဲ့စကားလေးရဲ့အဆုံးမှာ तू ကဘာပြောဆိုတော့ဒါကြောင့်မို့လို့တဲ့ဥစ္စာပစ္စည်းတဲ့မှန်မှန်ကန်ကန်သိတဲ့အသိဉာဏ်ပညာကများစွာတာလွန်ပြီးတော့မြင့်မြတ်တယ်တဲ့ဥစ္စာပစ္စည်းမရှိလို့လည်းမရဘူးပေါ့နော်ရှားဖို့ရတာပေါ့စာဝေနေရှိတော့ဟုတ်လားသို့တော့တကယ်တကယ် စိတ်နှလုံးကိုအေးချမ်းစေတယ်တကယ်အရေးနဲ့တွေ့လာလို့ရှိရင်တတ္တာရစေမယ်နောက်ဆုံးဘဝဒုက္ခကလွတ်မြောက်တဲ့အထိဟုတ်လားအကျိုးကျေးဇူးများတဲ့အကောင်းဆုံးတရားတော့ဘယ်တရားလဲလို့မင်းပညာတရားပဲဟုတ်လားပစ္စည်းတွေဘလောက်ပဲရှိရှိသိချင်းကြပြီဆိုရင်ဉာဏ်မရှိလို့ကတော့ပူပူလောင်လောင်စင်းစင်းရဲနဲ့သိကြမှာဟုတ်ရဲ့လားဒါလေးကိုပြောပြီးတော့เนาะအရှင်မြတ်ကနော်သူ့ရဲ့ဒီတရားစကားပြောတဲ့အနေအထားကိုနော်နေကုန်းချုပ်သွားတာပေါ့နော်အဲ့တော့ဘုံဘုံတို့ တဏှာကြီးတောင်ထိုးတော့မယ်ဟုတ်လားတဏှာကြီးတောင်ထိုးတော့မယ်အဲ့တော့အမှန်တရားကြီးဘယ်နှချက်အဓိကပြောရတော့၄ချက်နော်ဘဝဆိုတာပျက်စီးရင်းနဲ့ပျက်စီးခြင်းတွေကိုသွားနေတာရက်ထားလို့မရဘူးဒါကိုအမှန်ကန်မြင်အောင်လုပ်ရမှာပေါ့နော်အဲ့ဒီလိုမျိုးတွေ့လာကြုံလာပြီဆိုရင်ဘယ်ရာကိုမှဘုံဘုံတို့အားကိုးလို့မရဘူးဘယ်ရာကမှလည်းကိုယ်ကိုမကူညီနိုင်ဘူးကိုဖြစ်ရင်ကိုခံရမှာရှိပဲဟုတ်လား ပြီးတော့ကိုဝင်းကျင်မှာရှိတဲ့ကိုဟာလို့လှုပ်ထားတဲ့အရာတွေကိုလည်းဘုံဘုံတို့ကမလုပ်ခဲ့ရမှာတော့စွန့်ခဲ့ရမှာတွေပဲအခြေအနေကကိုကစွန့်ရင်လည်းစွန့်ခဲ့ရမယ်သို့မဟုတ်ကိုကိုစွန့်သွားတာကိုလည်းခံရင်လည်းခံရမယ်အစွန့်ခံဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်စွန့်ထားခဲ့တဲ့လူလည်းဖြစ်ခြင်းဖြစ်မယ်သေကြတာကတော့ဘာလို့တော့ကိုယ်ဲသွားကြမယ်ပေါ့နော်ဒါပါလေတတိယမန္တရားလူလောကကြီးတစ်ခုလုံးနော်နတ်လောကကြီးတစ်ခုလုံးအကုန်လုံးလောကကြီးတစ်ခုလုံးဟာနော်ဘယ်လိုနေနေကြတော့ ရုပ်လျော့မှုမပြည့်ဝမှုလိုအပ်ချက်ကိုစီနဲ့နေနေကြတယ်။ရောင်ရဲတင်းတိမ်မှုမရှိဘဲနဲ့အလိုဆန္ဒရဲ့ကြေးကျွန်အဖြစ်နဲ့ပဲဘဝမှာ ရှင်သန်နေကြတယ်။မန္တရားကြီးဘယ်နှချက်တော့၄ချက်အဲ့ဒီအခြေအနေတွေကနေလွတ်မြောက်ဖို့အတွက်သူဘာလုပ်ခဲ့တာတော့ရဟန်းပြုခဲ့တာတဲ့။ဟုတ်လား။ဒါတွေကဘုံဘုံတို့စဉ်းစားမယ်ဆိုလို့ရှိရင်အလွန်မှကျေပြန့်တဲ့နဲ့နဲတဲ့အခြေခံအမှန်တရားကြီးတွေပေါ့နော်။သိရင်သိသလောက် ဉာဏ်ပညာဖြစ်တယ်နော်ဒါတွေအမှန်တရားတွေဟုတ်လားဒီအမှန်တရားကြီးလေးမျိုးကိုစွဲနေအောင်မှတ်ပြီးတော့ကိုယ့်အကိုမှီတဲ့လောက်ဉာဏ်လေးနဲ့လည်းပဲချက်ထွင်ပြီးတော့ကိုယ့်ရဲ့အသိဉာဏ်ကိုကြီးမားအောင်တိဆောက်တဲ့နေဟုတ်လားဘာဖြစ်လို့တော့ညာတော့အထောဒုက္ခဘောဟောတဲ့နော်ဘဝခန္ဓာရဲ့အတိဘယ်အမှန်တရားကိုသိလို့ရှိရင်ချမ်းသာတယ်လို့ဘုရားဟောထားတယ်ဟုတ်လားဒါကြောင့်စင်မှန်တဲ့ချမ်းသာကိုရဖို့အတွက်ဒီအမှန်တရားကြီး၄ချက်ကိုအခြေခံပြီးတော့ဘဝအကြောင်းကိုသိအောင်လုပ်ဖို့မလိုဘူးလား သိရင်သိသလောက်ဒါရဲ့ပုံမှာဆွဲမဲ့မှုနည်းနေသွားမှာနော်ဆွဲမဲ့မှုနည်းရင်နည်းသလောက်ဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ဒီဆွဲမဲ့မှုနည်းရင်နည်းသလောက်ဒုက္ခတွေလည်းနည်းသွားမယ်ဒီနည်းနဲ့ဘုံဘုံတို့ဟာဒုက္ခချုပ်အောင်ကြိုးစားကြရမှာပေါ့နော်အင်းဒုက္ခនិရောဓသစ္စာနိဗ္ဗာန်ရဖို့အတွက်ဒီနည်းနဲ့ကြိုးစားကြရမှာနော်ဘဝခန္ဓာရဲ့အကြောင်းကိုအမှန်ကန်သိအောင်ကြိုးစားတဲ့နည်းတတိပဋ္ဌာန်တရားပါပဲအဓိကကတော့ဟုတ်လား အဲ့ဒါကိုပြောဖို့လည်းဘုံဘုံတို့အချိန်မရှိတော့ပါဘူးเนาะအဲ့တော့အဓိကကတော့ဒီလေးချက်ကိုပဲစဉ်းစားဖို့ရှင်ကျင်ဖို့ကိုစဉ်းစားမိတာလေးတွေနဲ့ရောပြီးတော့ဒါပြောပြပါတယ်เนาะဒါကြောင့်ဘဝခန္ဓာရဲ့အကြောင်းကိုအမှန်ကန်သိအောင်ကြိုးပမ်းအထောက်နိုင်ကြသဖြင့်เนาะဒုက္ခခတ်သိမ်းကနေเนาะလုံငိမ့်ချမ်းသာခွင့်ရှိကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းသက်တွေကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညံမျက်နှိဗံကို သင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတတိကဲဆူတောင်းညအမျှဝေကြအောင်နော်ကိုထုံထုံဦးတို့ပဝံဝဲမြတ်တို့တရားနာနေကြလိမ့်မယ်လို့ထင်ပါတယ်ဟုတ်လား ကိုပြုထားတဲ့ကုသိုလ်ကောင်းမှုတွေကိုအာယုံပြုပြီးတော့ဤကုသိုလ်ကောင်းမှုတို့ကြောင့်မဲ့ညာပုညမျက်နှိဗံကိုလင်မြန်ထုတ်ချောင်းမျက်မှောက်ပြုပါရစေလို့ဆုတောင်းကြမယ်။ကိုပြုလို့အထုတ်ထားတဲ့ကုသိုလ်ကောင်းမှုစုစုတို့ရဲ့အဖို့ပါကကိုနောက်ကိုဆောင်တတ်များနော်ကွယ်လွန်ပြီးဖြစ်ကြတဲ့ဘိုးဘွားမိဘများအလုံးအစထားပြီးတော့တတ္တဝအနန္တအညီအမျှရကြပါစေလို့စေနာမေတ္တာရှိထားပြီးတော့ အများတမ်းများပေးဝေကြမယ်အလုံးညီညီညာညာလိုက်ပြီးတော့ဆိုကြရအောင်နော်အရှင်ဖေယားဘုရားတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုရှုတို့ကို ပြုလုပ်ကြပါကုန်၏ အရှင်ဖျားဤကောင်းမှုဤကုသိုလ်တို့ဤအစွမ်းတတ္တိကြောင့်မဲ့ညာဖို့ညာမျက်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသော အထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှုဤကုသိုလ်တို့ဤအဖို့ပါကကို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 ကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ် အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်ယူမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအလုံး ကိုယ်စိတ်နှဖျားကျမ်းမှာချမ်းသာကြပါစေ။